ဒီနေ့2023ခုနှစ်ဇွန်လ16ရက်တောက်ကြနေ့ယနေ့ပိုင်း9နာရီချိန်ထေရဝါဒဓမ္မကမ္ဘာလမ်းစဉ်သင်္นานမှာဩဒီယာယပိုင်းတို့သင်ကြားပို့ချတဲ့အခါဩဒီယာယပိုင်း338အသုံးချခြင်းလမ်းမြတ်ပဋ္ဌာန်းပိုင်း69ဝေပြုတ်တာပစ္စယပိုင်းနဲ့ ဒီဝိပယုတ်တပစ္စည်းကိုဆက်လက်လေ့လာကြမယ်နော်။ဒါတော့ဝိပယုတ်တပစ္စည်းလေးနဲ့တံပယုတ်တပစ္စည်းလေးပါဠိလေးဒါလေးရတာအဲ့ဒီနှစ်ခုနဲ့နိုင်ရှင်းကြည့်မယ်နော်။တံပယုတ်တပစ္စည်းရောကျတော့ဘုန်းကြီးတို့စတ္တရောခန္ဓာအာရူပိနောအညမဉ္ဇံတံပယုတ်တပစ္စည်းနာပစ္စည်းရောဒီလိုမိတ်တာ။ စရောခန္ဓာရူပနာအညာမြညာအမြုဒ္ဒပစ္စည်းနာပစ္စယောအဲ့ဒီနှစ်ခုလေးနိုင်ရှင်ကြည့်ရင်နော်အတ္တမြုဒ္ဒပစ္စည်းကဘာပြောချင်တာလဲဆိုစရောခန္ဓာရူပိနောစရောခန္ဓာအရူပိနောနံခန္ဓာ၄ပါးစရောခန္ဓာအရူပိနောအာတော့အကြောင်းတရားအညာမြညာအကျိုးတရားနံခန္ဓာ၄ပါး ဝိညာဉ်ခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒီနံခန္ဓာ၄ပါးအချင်းချင်းသံယုတ်တတတ္တိဖြင့်ကျေစုပြုတယ်အတူဖြစ်မယ်အတူချုပ်မယ်ဒီတော့တူသောမိယတူရှိမယ်တူသောမိယတူသောအာယုရှိမယ်အဲ့ဒီနီးနဲ့နံခန္ဓာ၄ပါးသံယုတ်တတ္တိဖြင့်ကျေစုပြုဆိုရင်တော့သံယုတ်တပြေက နန်းနန်းချင်းပဲကျေစုပြုတယ်ပေါ့ဗျာဘယ်တော့မှယောဂယုံနာနာကျေစုမပြုဘူးနာနဲ့ယုတ်ကျေစုမပြုဘူးတံပြုတ်တာပစ္စည်းမဖြစ်ဘူးအကြဝေပြုတ်တာပစ္စည်းကိုလန့်ခြင်းတယ်ဘုနှစ်ပါးလုံးဝကွဲဝိပယုတ်တပစ္စည်းကြတော့ရူပိနောဓမ္မအရူပိနာဓမ္မနာရူပိနောဓမ္မယုတ်တရားတွေက အရူပိနာဓမ္မနာနန္တရားတို့အားဘုရားပြုတ်တာပစ္စည်းနာပြောဘုရားပြုတ်တာပစ္စည်းတတ္တိပိကျေစုပြဘုရားပြုတ်တာပစ္စည်းကြောင့်ယုတ်တရားတွေနန္တရားကိုလည်းကျေစုပြုတယ်အရူပိနောဓမ္မရူပိနာဓမ္မနာသူလည်းသူ့အနေနဲ့ခွဲပါမယ်နော်အာရူပိနောဓမ္မဆိုရူပိနောဓမ္မဆိုတာကဒါအကြောင်းတရားတို့ အာရူပိဏဓမ္မနာအချို့တရားအဲ့မှာကြတော့ရုပ်တရားတွေကနံတရားတွေကိုဥပယုတ်တပစ္စတတ္တိဖြင့်ခြေစုပြုတယ်အာရူပိနောဓမ္မာရူပိဏဓမ္မနံနံတရားတွေကရုပ်တရားတွေကိုဝိပယုတ်တတတ္တိဖြင့်ခြေစုကုတ်ချက်ချလိုက်တော့ဗျာသူကဝိပယုတ်တပစ္စည်းကခြေစုပြရုပ်ကနံကိုခြေစုပြနံကရုပ်ကိုခြေစုပြဘယ်တော့မှနံချင်းချင်း ရုပ်ချင်းချင်းကျေးဇူးမပြုဘူးဆိုတဲ့အဓိပ္ပာယ်ပြောသွားတာပဲအဲ့ဒါလည်းသဘောပေါက်ထားပါနော်။သမယုတ်ရပစ္စည်းဆိုတာလည်းနန္တရားချင်းချင်းပဲဘယ်တော့မှယုံနဲ့နာနဲ့ကျေးဇူးပြုထောင်းတာမရှိဘူးသမယုတ်ရပစ္စည်း။ဝိပယုတ်ရပစ္စည်းကြတော့ပါလေ။ယောဂနာကိုကျေးဇူးပြုမယ်နာကယောဂကိုကျေးဇူးပြုမယ်။ဘယ်တော့မှယုတ်တရားချင်းနန္တရားချင်းဝိပယုတ်ရပစ္စည်းမဖြစ်ဘူး။ဒီလိုလေးသဘောပေါက်တယ်နော်။ဒါဒါအချင်းချုပ်ပဲလေ။ ပြီးတော့ဘုန်းကြီးတို့မနေ့ကအတိတ်ပဲလေးဆက်ကြံတဲ့အတိတ်ပဲလေးဆက်သွားမယ်နော်နေရာဘုန်းကြီးတို့ပဲရောက်သွားပြီလေဆိုဝိပယုတ်တဆိုတဲ့အရင်ရောက်အဲဒီမှာဝိပယုတ်တဆိုဘာပြောရလဲဆိုတော့အတူတူကဖြစ်ကြတယ်တွေးဆုံမိကြတယ်ဒါပေမဲ့အဲ့ဒီတရားတွေကဘယ်တော့မှချင်းချင်းမယောနှုံမနီနှုံယောနှုံမဖြစ်ဘူးဝိပယုတ်တပစ္စည်းကြည့်လိုက်ရူပိနောဓမ္မအရူပိနာဓမ္မနောဝိပယုတ်တပစ္စည်း ရှုပ်တရားအနိဒာနာတရားတွေဟာသူကဝိပယုတ်တပြန်သူကအတူတူကဖြစ်မယ်ချင်းချင်းဟုတ်လားကျေစုပြုပြီးဖြစ်မယ်ဒါပေမဲ့သူကရောနှောပြီးမဖြစ်ဘူးသူကသူကနဲ့သူဖြစ်မှာဒါကိုပြောချင်ဒါဝိပယုတ်တသဘောပဲအတူတူတော့ဖြစ်တယ်ယုံနဲ့နာနာနဲ့ယုတ်အချင်းချင်းမိပြုပြီးဖြစ်မယ်နာနဲ့ယုတ်ယုံနဲ့နာဒါပေမဲ့ရောနှောပြီးတော့ဘယ်တော့မှမဖြစ်ဘူး နီးနှောပြီးဘယ်တော့မှမဖြစ်ဘူးဒီလိုဒိဗယ်လည်းထွက်တယ်ဒိဗယ်လည်းရှိတယ်ဒါမျိုးလည်းမှတ်ထားမယ်နော်အဲဒုရဝဖြစ်နေကြတော့လေတရားတစ်ခုနဲ့တစ်ခုတက်သားပြီးဖြစ်နေအောင်မယုံတော့ဘဲနဲ့သူ့သဘောသူဆောင်တဲ့အနေဖြင့်ကဆက်ဆံကြလေကျေးဇူးပြုပစ္စည်းဝေပြုတ်တာပစ္စည်းနောက်အောက်ပိုင်းကြတွေ့ပါလိမ့်နော်အတူတူတော့ဖြစ်နေကြတာချင်းချင်းမိပြုတော့ဖြစ်နေကြတာဒါပေမဲ့လို့တစ်ခုနဲ့တစ်ခုတသားတဲ့ရောပြီးတန်ပြုတ်တာဖြစ်စီလို့ပေါ့ တခုတည်းရောပြီးတော့ဖြစ်နေတဲ့ပုံမျိုးမဟုတ်ယောဂရောသွားသူရောရောဆောင်မယ်နာကလည်းနာသွားသူဆောင်ပြီးတော့အဲ့လိုဆောင်ပြီးတော့ဆက်ဆံပြီးကျေစုပြုနေတဲ့သဘောကိုဝိပယုတ်တပစ္စည်းလို့ပြောလို့ရပါဒါကြောင့်ဒီဝိပယုတ်တပစ္စည်းဟာတံပယုတ်တပစ္စည်းဟာပြောင်းမြန်ဖြစ်တယ်ဒီလိုမှတ်ထားအတူတူကဖြစ်တာအတူတူက ချုပ်တာအာယုံတူတာ မိယဝတ္ထုတို့တာအဲ့ဒီအင်္ဂါ၄ပါးနဲ့ညီတာတံပြုတ်တာပစ္စည်းပဲဝိပယုတ်တာပစ္စည်းအဲ့လိုမဟုတ်ဘူးတို့ကမဖြစ်ဘူးတို့ကမချုပ်ဘူးအာယုမတူဝိထုမိမြူအဲ့ဒီအင်္ဂါ၄ပါးနဲ့မညီဘူးအဲ့လိုမညီဘဲနဲ့အတူတူကဖြစ်နေခြင်းမိပြုဖြစ်နေရင်ဒါအဲ့ဒီအကြောင်းကျိုးဖြစ်နေရင် အကြောင်းကျိုးဖြစ်ပြီးလက်လျောမှုညီထွေလက်ရောညီထွေမဖြစ်ဘဲနဲ့ကိုယ်သဘောနဲ့ကိုယ်ဆောင်ဖြစ်တဲ့သဘောမျိုးဝိပယောတပစ္စည်းလို့မှတ်ပါအဲတော့ပြောချင်တာတော့ဟုတ်လားတခါလေတံမြုတ်တသဘောကနန္ဒန်တရားချင်းချင်းပဲတံမြုတ်ဖြစ်တယ်ဆိုတော့ဉာဏ်နဲ့ယုတ်တရားချင်းချင်းတို့နာငါယုတ်တို့ယောဂနာတို့အဲ့ဒီအကုန်လုံးဟာဝိပယုတ်တဖြစ်ရမလားဒီလိုလည်းမဟုတ်ဘူးတံမြုတ်တမဖြစ်တိုင်း သံယုတ်တာသွားမရှင်းနိုင်ရရင်ဝိပယုတ်တာမဆုံးလုံးအဲ့လိုလည်းမှတ်လို့မရဘူးအံသံယုတ်တာမဖြစ်ဘူးဆိုဝိပယုတ်တာဥမာသံယုတ်ရဆံမြောင်မြောင်ဝိပယုတ်ဝိပယုတ်ရဆံညာသံယုတ်ဆိုတော့သံယုတ်မဖြစ်တဲ့သဘောမှန်မြောင်ဝိပယုတ်ဖြစ်ရမလို့ဖြစ်နေအဲ့ဒီလိုလည်းမဟုတ်ဘူးနော်အပြသံယုတ်တာသွားပြင်မရှင်းသောတရားတိုင်းကိုပြင်ဝိပယုတ်တာမဆုံးလုံးဘာလဲပစ္စည်းတရားနဲ့ပစ္စုပန်နဲ့အတူတကွဖြစ်ကြတယ်ချင်းချင်းမိပြီးဖြစ်ကြတယ်အဲ့လိုဖြစ်ကြနေတာသံယုတ်ဖြစ်သလားဆို ယုံမတန်တရားဖြစ်တဲ့နေရာမျိုးသားလည်းဘုရားကတမ်းမြုံမဟုတ်ဘူးတရားဝမြုပ်ပဲလို့အဲ့လိုသိစီကိုသိစီဖို့အတွက်ဝိဒပစ္စည်းကိုဟောတယ်ဒီလိုမှတ်ပါဗျာပြီးတော့မှဘုန်းကြီးတို့အောက်မှာရှေးရှေးဆရာတော်ကြီးတွေကနေပြီးတော့ဝိပယုဒ္ဓပစ္စည်းကိုဥပမာနဲ့ပေးထားကြပါတယ်ဝိပယုဒ္ဓပစ္စည်းကိုအရသာ6ပါးရောစပ်ပုံနဲ့တူဤရှေးဆရာမြောက်မှာပြ ရာဇာ6ပါးရောဇာချက်ပြောက်တာတော့ချိုတို့ချင်းတို့ဖန်တို့ခါတို့စတ်တို့ငန်တို့ရာ6မျိုးရောဇာထားတယ်မျိုးမင်းကိုယ်တဘာဝချင်းမတူသဖြင့်ရောပင်ရောပင်မလို့ကိုယ်သဘောကို ဆောင်တာရာဇာတစ်ခုနဲ့တူ မနီနောမီဘူးပါနော်အညီမြရုံးကိုမဖြစ်နိုင်ဘူးအရာသာတစ်မျိုးတည်းမဖြစ်နိုင်ဒီ6မျိုးလုံးတွိုင်းစတ်တိုင်းတော့ ချိုလဲထွက်မှာချင်းလဲထွက်မှာဖမ်းလဲထွက်မှာခါလဲထွက်မှာစတ်ထားဝငန်းလာဝပေါ့ဘလောက်ပဲတမအောင် ရောလို့နေနေပေါ့နော်ချိုတစုံချင်းတစုံဖမ်းတစုံခါစုံစတ်တစုံငန်းစုံဒီလိုတစုံစီရောမြရောတော့ထားပေမဲ့လို့လေဒီဟာတဲ့တကောမှသူတို့ကသဘောချင်းမတူတော့ဘူးဘလောက်ပဲရောတော့မှုဆုံးရရောတော့ပေါင်းဆောင်ထားပေမဲ့ချင်းချင်းမလျောနိုင်ဘူးမလိုက်လျောနိုင်ဘူး ချိုအားချိုထွက်မယ်ငါငါထွက်မယ်ဖန်ဖန်တွေ့မယ်ခါခါတွေ့မယ်ဆဆန်နော်အဲ့ဒီလိုအရသာ6မျိုးသူ့ဟာနဲ့သူမလျောနိုင်ညီမဘလောက်မှရောရောထားလို့နေတံပြုတ်တာတော့မဖြစ်ဘူးဝိပြောက်တာတော့သူ့ဘောသူ ဆောင်းနေဒီလိုဥမာပေးကြတယ်ပေါ့ဗျာအောက်ကိုဆက်ကြည့်မယ်နောက်နန္တရားက ဒီတရားလေးကြည့်ပြီးတော့ပေါ့နော်ရူပိနောဓမ္မအရူပိနောဓမ္မအရူပိနာဓမ္မအရူပိနောဓမ္မရူပိနာနောဝိပယုတ္တပစ္စေနောပြောအောက်ကကြာနန္တရားယုတ်တရားဟုအဘောကကြာယုတ်တရားနန္တရားဟုအခြေစုပြုရမှာဒီယုတ်တရားနန္တရားတစ်ခုနဲ့တူတူကအတူတူကတစ်ခုနဲ့တူအတူတူကသဟဆဖြစ်နေဒါဘုန်းကြီးတို့နောက်ပိုင်းရှင်းပြမယ်လေသာဇအတူတူကပြန်သာဇာတာပစ္စည်းတွေပြန်ကြည့်အောင် တခုနဲ့တခုအမိပြုဖြစ်နေအညမညာဆိုရင်တခုနဲ့တခုအချင်းချင်းမြန်မြန်လာလာကျေစုပြုကြပေမင်းလို့လေသူတို့တွေကတန်ပြုတ်တာသူကပြန်အညီမြရောသမပြီးဖြစ်နေတာမဟုတ်ဘူးမဖြစ်ဖဲနဲ့ပါသဘောချင်းမတူဘူးလို့အတူမနေရင်မဖြစ်နိုင်၍အတူနေရသလိုပဲအချို့ကြလဲခွဲခွာလို့မဖြစ်နိုင်ဒီလိုပဲ light time ပေါင်းနေတယ် ဘောင်းနေတဲ့ဒါကြပါလေကိုယ်ဘောင်းစိတ်ခွာဘောမျိုးနဲ့အတူတကွနေခြင်းဖြစ်တဲ့သဘောမျိုးပဲဒီဝိပယုဒ္ဒတတ္တိနော်အဲဒီဝိပယုဒ္ဒပစ္စည်းကိုဘုန်းကြီးတို့စာပေမှာကြတော့အောက်ကိုဆက်ခြင်းမဲ့ဒီပဲအနေနဲ့၃မျိုးပေါ့ဝိပယုဒ္ဒပစ္စည်း၃မျိုးဆိုခွဲတာသာသတာဝိပယုဒ္ဓပစ္စည်းက၃မျိုးပါလေနံပါတ်၁ကသာသတာဝိပယုပုရိဇာတာဝိပယုပစ္ဆာသတာဝိပယုဒီလို၃မျိုးခွဲတာ သာဇာတဝိပယုဆိုတော့ဒါကြတော့ဟိုသာဇာတပစ္စည်းတွေပါကြည်ရမှာပေါ့နော်အခုတော့ဘုန်းကြီးတို့တာမန်ပဲဟုတ်လားသာဇာတပစ္စည်းပါဠိတော်လေးနဲ့ရှင်းပြမယ်သာဇာတပစ္စည်းမှာကြပါဟောတာလဲဆိုဘုန်းကြီးတို့သာဇာတပစ္စည်းတုန်းကပြောခဲ့ပြီးအဲ့ပါဠိလေးပြန်ကြည့်မယ်နော်ဒါသံသာဇာတပစ္စောတိအဲရောက်ပြီအဲ့ဒီသာဇာတလေးပြင်လိုက်ကြည့်လိုက်နော် အဲ့ဒီထဲမှာဒီထဲတော့ဝိမြုဒ္ဒရဲ့သဘောကဆရောခန္ဓာတွေညံ့ညံ့သားဒါလည်းမဆိုင်ဘူးဆိုဒီကတော့ဒါတံပြုတ်ဖြစ်ပါနာခန္ဓာချင်းချင်းဆရတော်မာဝူရာညံ့ညံ့သားဇာတာပြေကျော်ခုနပြောခဲ့ပြီသူကနာချင်းချင်းရုပ်ချင်းချင်းတော့ဝိမြုဝိပြုတ်တာမဖြစ်ဘူးနောက်တော့ရှင်းပြမယ်ဘယ်မှာသွားပြီးတော့တန်ကြာဖြစ်ချာရှိလဲအောက်ကနေကနေနာမရူပံအောက်ကနေကနေဆိုတာဒါကခုနအနေကြီးပရိသန်နေ ဘုန်းကြီးတို့ဘဝတကူကသေသွားပြီဒီဘက်ဘဝရောက်လာပြီဘဝတိုင်းတော့မဟုတ်ပါဗျာပရိသတ်နေတည်တဲ့အချိန်မှာဝုထုယုတ်တို့ဖြစ်တာတို့ကံမစားယုတ်တို့ဖြစ်တာတို့အဲ့ဒါမျိုးတွေကိုဆိုလို့နေဒီမှာပရိသတ်နေတည်လိုက်တာပြိုင်တာပရိသတ်နေစိတ်စစ်သိမ့်ပြီးတော့ကံစားယုတ်ဟရိယဝုထုယုတ်ပေါ့ကံစားယုတ်တွေဘုံဘုတ်တည်ကြပြီဟရိယဝုထုယုတ်တွေပေါ့အဲ့ဒီလို စိတ်နဲ့စိတ်စေတသိက်တော့နာနဲ့ရုပ်နဲ့ပေါ့ဒီလိုချင်းချင်းကျေစုပြုတဲ့နေရာမျိုးဒါကိုပြောချင်တယ်အဲ့ဒီတေပြောကအဲ့တော့အောက်ကနိဂရိနာမရူပအញ្ញမယံသာဇာတာပစ္စည်းနာမျိုးဒါကြည့်ရတာပိဇောကာရပရိသနေနာမခန္ဓာလေးပါးနဲ့ဟရိယဝတုတို့ဒီအချင်းညာ၎င်းအောက်ကနိဂရိနာမရူပအញ្ញမယံသာဇာတာပစ္စည်းအဲ့ဒါကြည့်တာနော် နောက်ပြီးတော့ပါလာလဲဆိုတော့အောက်မှာစိတ်ဓာစေတသိကဓမ္မဒီဒီဟာလေးကြည့်မယ်နော်စိတ်ဓာစေတသိကဓမ္မအဲစိတ်ဓာသမုဋ္ဌာနာနိသရုစိတ်ဓာသမုဋ္ဌာနာရူပနာသာဇာတပိစိတ်ဓာပိစောဒါလေးဒီအဲ့ဒီပါဠိတော်ကတော့ဘုန်းကြီးတို့စိတ်ဒဇာယောနော်မြစ္စနေတာမှာလည်းစိတ်ဒဇာယောတကယ်တော့ဖြစ်စဉ်ကတော့အဲ့ဒီစိတ်စင်တသိပုတ္တိကပရိသန္တိကနှစ်မျိုးခွဲရတာပေါ့နော် ဗုဒ္ဓခါဆိုရင်တော့ပိဇောကာရဘုံနဲ့ဖြစ်ဒါကတော့အရူပဘုံကတော့ယုတ်တရားမဖြစ်တဲ့ထားခဲ့တော့ပိဇောကာရဘုံနဲ့ဖြစ်တော့အရူဝစိတ်လေးခုတွေးပစုံရင်30ရဟနာတို့သုတိချင်းဒါလည်းနောက်ပိုင်းတွေပဲရှင်းတာမြင်စိတ်55ခုစေတသိက်52ခုဒါတွေကဗုဒ္ဓခါပေါ့အဲ့ဒီဗုဒ္ဓခါမှာတော့ဒါကစိတ်တစားယုတ်တွေဖြစ်တော့ပေါ့နော် ပရိသန္တိခါခုနပြောခဲ့တဲ့ဥက္ကဏိကနေနာမရူပံပရိသန္တိခါကြတော့ကမ္မစာယုံပဲနော်အဲ့ဒီဟာတွေကဝိပယုတ်တပစ္စယတတ္တိဖြစ်ကျေစုပြုတယ်ဒါကိုပြောတာပေါ့အဲ့ဒီအဲ့ဒီဟာလေးကိုနားလဲဖို့ နောက်တစ်ခုဆက်ကြည့်မယ်နော်ဝိပယုဒ္ဓပစ္စည်း၃ခုကနောက်တစ်ခုကဥရိဇာတဝိပယုဥရိဇာတဝိပယုဥရိဇာတဝိပယုဆိုဘာလဲဆိုအဲ့ဒါကြာပုရိဇာတပစ္စည်းကိုကြည့်မယ်နော်ပါဠိတော်ပုရိဇာတပစ္စည်းနည်းနည်းကြည့်မယ်ပြီးတော့မှဘုန်းကြီးတို့ပြန်ကြည့်မယ်လောလောဆယ်ကတော့နိုင်ရှင်ကြည့်တောင်းလို့ပြရတဲ့တော့လောက်ပဲရှိမယ် အဲဗုဒ္ဓဆန္ဒဝိမြုပ်ဗုဒ္ဓဆန္ဒပစ္စည်းဟော အာရဗျအိနေအဲအောက်ရောက်သွားအပေါ်မှာဥပနိတ္တပစ္စည်းဟောပြီးတော့ဗုဒ္ဓဆန္ဒပစ္စည်းဟောအဲအောက်ပြန်ဆင်းမယ်ဥပနိတ္တအဲအဲ့မှာဗုဒ္ဓဆန္ဒဥပနိတ္တရောက်ပြီဗုဒ္ဓဆန္ဒပုရိဇာတပစ္စည်းကြတော့ဒီမှာသက္ကနာသက္ကုညာနာတန်တံမြေကဏ္ဍဓမ္မနာပုရိဇာတပစ္စည်းနာပစ္စည်း အဲစက္ခိုင်နသောတာယနာကာဏယနာစေဝယနာကာယယနာဟောဗျာဒီဟာတွေနဲ့နောက်ပြီးတော့ရူပယနာသရံကာဏရသံဗုဒ္ဓဘာယနာအဲဒီအဲ့တော့ဒီမှာတော့ဝုထုယုတ်ကိုပြောချင်တာစက္ခိုင်နသောတာယနာကာဏယနာစေဝယနာကာယယနာအဲ့ဒါဝုထုယုတ်၅ခုပေါ့နော်အဲ့ရအောက်ကိုကြော်ကြည့်မယ်ရူပယနာအောက်ကိုကြော်ကြအဆုံးမှာယန္တုဘာနေတာယမနောဓာတုသမနောဉာဏဓာတုဇဝတ္တန်တိ အဲ့ဒီနှစ်ပုတ်ပေါ့နော်အဲ့ဒီကကြာအဲ့ဒါပါလေဟရိယဝုထုယောပေါ့ဗြဟ္မကသကုဝုထုသက္ကနာသကုဝုထုသောတာနာသောတာဝုထုကာနာနာကာနာဝုထုစေဝိုင်းနာစေဝိုင်းကာယနာကာယဝုထုပေါ့ဉာဏ်နဲ့ဝုထုယောကယန္တုပံကြတော့ဒါကအဲ့ဒီဟရိယဝုထုယောကျမ်းနေတော့ဒါဟရိယဝုထုယော ဆုံးလို့ရဲဆိုဒီလိုပြောကြတယ်ဟရိယဝုထုဒါသိညိုသင်္ကိုင်းနားလဲပါတယ်ဟရိယဝုထုယောကိုမြည်ပြီးကျမ်းတဲ့ စိတ်တွေကဖြစ်တာကိုမနောတမနောဉာဏ်ဒီစိတ်တွေကဖြစ်တယ်လို့ဆိုလို့ရတယ်။အဲ့ဒါကြည့်ပြီးတော့ပြန်ပြီးတော့မှတ်စုထုတ်တာ။အဲ့ဒါတွေကတော့ဘုန်းကြီးတို့ပုဒ္ဓိကာဆိုတော့ဘုန်းကြီးတို့ပုဒ္ဓိကာပရိသန်တွေတီးနေတဲ့ချိန်လေးပဲပရိသန်တွေခါပေါ့နော်။ပရိသန်တွေရဲ့ဥပခိုက်တန်လေးပဲပရိသန်တွေခါမယ်။ပရိသန်တွေတီးပြနောက်ဥပကြောလို့လာရင်ထီကနေစပြီးတော့မသေးမချင်းကာလား သုဒ္ဓဏီဒိဋ္ဌိမာနီဒါကိုခွဲပြအောင်မှတ်ထားမယ်နော်သုဒ္ဓဏီကတော့မိဝါနဲ့ဒီပြကာလပါလို့ဒါကိုဘုန်းကြီးတို့ကပရိသန်နေတည်တယ်လို့လောကဝါဒသုံးတယ်ဒါပေမဲ့လို့ဘုန်းကြီးတို့ဝိမာနီကြတော့ဗာလဲပရိသန်နေတီးနေတဲ့ပရိသန်နေစိတ်ဥပခိုက်တန်လေးအဲအဲ့ဒီခိုက်တန်လေးမှာပဲပရိသန်နေခါလို့ဒီလိုပြောတော့ ဒီပရိသတ်နေတီးနေတဲ့ဒီဥပခိုက်တန်းလေးဒါပရိသတ်နေခါကြံနေတဲ့ဒီပရိသတ်နေရောက်ခြီကနေဆိုင်မသိမချင်းပါဘူးမသိမချင်းသုတေတအဲ့ဒီကာလတန်ငါပါလဲဆိုတော့ပုဒ္ဓိခါလို့ခေါ်တယ်အဲ့တော့ပရိသတ်နေခါရဲ့နောက်ပိုင်းပေါ့နော်ဥပကနေစားပြီးတော့ဒီဝိရုယုတ်တွေကဖြည်းဖြည်းချင်းဖြည်းဖြည်းချင်းဖြစ်လာတယ်ဖြစ်လာတော့သကုတ္တသောတာဝတ္တကနာဝတ္တဇေဝဝတ္တကယောဝတ္တဟရိယဝတ္တပေါ့ ဇဂုတုဟုတ်လားမြင်သိစိတ်ကဇဂုတုယောဂမိဖြစ်ဖြစ်မယ်ကြာသိစိတ်ကသောတာဝတ္ထုယောဂမိဖြစ်ဖြစ်မယ်အနန္တိစိတ်ကကာဏဝတ္ထုယောဂမိဖြစ်ဖြစ်မယ်ဒါတော့စသကတောက်တန်နဲ့တူတူပဲပေါ့နော်စာတိစိတ်အနန္တိစိတ်ကကာဏဝတ္ထုယောဂမိဖြစ်မယ်စာတိစိတ်ကဇေမဝတ္ထုယောဂမိဖြစ်မယ်တွေးထိသိစိတ်ကကာယဝတ္ထုယောဂမိဖြစ်မယ်ကြံတဲ့ ဣဇရာဝန္တသာမရိဇိုင်းတို့ရဲ့စာရှိတဲ့တိုင်ညာ၃ခုအဲ့ဒီကြံတဲ့စိတ်တွေကတော့ဒွေပဇံဝိညာဉ်တစ်ဆယ်ကလွဲတဲ့ကြံတဲ့စိတ်တွေကတော့တရားဝတ္ထုယုတ်ကိုမိပြီးဖြစ်တယ်အဲ့ဒါလေးကိုရည်ရွယ်ပြီးတော့ဥဒိကာနဲ့ဝိရိယ6ပါးခုနမှာဆုလေးပြန်ကြည့်မယ်ဥရိဇာတဝိပယုတ်ဥဒိကာနဲ့ဝိရိယ6ပါး ဘုရု6ပါးတို့သည်မိမိမိဖြစ်သောနောက်နောက်သောဝိညာဉ်6ပါးနံတရားတို့ဟာသကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်ဇေဝကာယဝိညာဉ်ဉာဏ်နဲ့စိတ်တွေပေါ့မနောဝိညာဉ်ဆိုတဲ့နံတရားတို့ဟာဘုဒ္ဓဘုရိသတာဝိပယုတ်တာပစ္စယတတ္တိယေစုပြုတယ်ဒါကတော့ဘုန်းတော်အောက်ဘန်းကပြောတဲ့ဝိဓုပုရိသတာနေတရားနဲ့တူတယ်ဆိုအောက်ဘန်းကိုပြန်ညွှန်းတာတော့သင်္ကေပိသားတွေပြန်ညွှန်းတယ်နောက်ပြီးတော့မှဗာလဲပစ္ဆာဇာတာဝိပယုတ်တာဒီပါမယ် သစ္စာဇတဝိပယုတ်တာဆိုတာဘာလဲဆိုပြေဇောကာရဘုံနာအရုဘောစိတ်လေးခုချင်းနောက်နောက်သောစိတ်85ခုစိတ်85ခုကိုနန္တရားတွေကရှိစေသောစိတ်နဲ့တူဥပခဲ၍ထီသို့ရောက်သော စတုဇကာယယုတ်တရားပေါင်းအပိစ္ဆာဇတာဝိပယုတ်တာတတ်ဒီဖြင့်ခြေစုပြုတယ်ဒါကဘာလဲဆိုအောက်ကခုနကမရဏတာနာဝိတိပရိသဏေဝိတိဒီခုနပြအောက်ကဝိတိလေးပြမယ်နော်ဒီဒီဟာလေးကြည်ရအောင်နော်အဲဘုန်းကြီးတို့ဒီမှာ နည်းနည်းလေးနားလဲထားဖို့ကပိဇာဇာတန်ကပြောခဲ့ပြီးတော့လေအဲဒါလေးလည်းခုနောက်ထပ်ပြောပါမယ်အဲယုံနာခန္ဓာတွေဖြစ်ပုံလေးနော်ဟိုတတ္တဝတုတ်တရားပေါ့အာအရင်ဘောကသေသေပြီးတော့ဘုန်းကြီးတွေဒီဘက်ဘောဟတဲ့မှာချက်ချင်းဖြစ်တယ်နော် လူပြင်းနဲ့လူပေါ့ဒေသံပြန်ပဲလေးဝန်သားပြင်းနဲ့ပဲလေးဝန်သားနတ်ပြင်းနတ်ပြမပြင်းနဲ့ချက်ချင်းနတ်ပြမဖြစ်တယ် ဘောဟတိမှာပရိသန်နေတန်ဖြစ်တယ်ပိဇောကာရဘုံငါးတွေပဲပြောကြအောင်ပရိသန်နေစိတ်ဖြစ်တာနဲ့တပြိုင်တည်းပရိသန်နေစိတ်မှာလည်းဥပါတိပင်ပရိသန်ဖြစ်ဆက်ဥပခဏမှာပဲကမ္မဇယုတ်တရားတန်ဖြစ်လာဘယ်အဲ့ဒီပရိသန်နေစိတ်ဖြစ်ပြီးစေတသိက်ပါမယ်အဲ့ဒီပရိသန်နေစိတ်စေတသိက်နဲ့တူကမ္မဇယုတ်တွေဖြစ်လာကမ္မဇယုတ်တရားဒါသိညုတ်သိပြီးထားတဲ့အတိုင်းပေါ့ဗျာ။ဘာယုတ်တွေဖြစ်လဲ။ ကာယတတ္တကလဖြစ်မယ်ဘာဝတဝိတုတတ္တကလဖြစ်မယ်ဘာဝတတ္တကလဖြစ်မယ်ပေါ့ယောက်ျားဆိုပုံမာဝတတ္တကမျိုးသမီးဆိုအဋ္ဌိဘာဝတတ္တကဒါတွေဖြစ်တော့အဲ့ဒီပရိသန်နေစိတ်ဖြစ်စေဥပခဏမှာဒီကံဆိုတဲ့အကြောင်းတရားတစ်ခုကြောင့်မို့ကံစားယုတ်တစ်မျိုးနဲ့သာဖြစ်သေးတယ်အဲဒါကိုဘုန်းကြီးတို့ဒီပစ္စာဇာတပစ္စည်းကြဧကစကာယလို့ဒီလိုသုံးခဲ့အဲဒီတော့လည်းပြောခဲ့ပြီ ဧကဇာကာယဒွိဇာကာယတိဇာကာယသုရုဇာကာယဒါလေးကိုရှင်းတော့ပရိသန္တိစိတ်ရဲ့ဥပခဏမှာကြတော့ဗာလေရုပ်တစ်ခုတည်းပဲဒီပရိသန္တိစိတ်နဲ့အတူဖြစ်တဲ့အတွက်စိတ်စိတ်သိနေတူဖြစ်ကာမဇာယုတ်တစ်ခုတည်းအတူတကွာဖြစ်တဲ့အတွက်ဧကဇာကာယလို့ခေါ်တယ်ပရိသန္တိစိတ်ဥပါတိပင်ထိရောက်တဲ့ခါကျတော့ပရိသန္တိစိတ်ရောက်တဲ့ဥပ္ပဇာယုတ်တွေဖြစ်လာဥပ္ပဇာယုတ်တွေကထိကာလမှာဖြစ်တယ် နော်ပဋိသန္ဓေစိတ်မှလည်းဥပတိပင်ရှိတယ်ရှေ့ကသုတိစိတ်မှလည်းဥပတိပင်ဥပတိပင်သိလဲဆိုဘာမှမကြောက်ခဏလေးပဲဖြတ်လိုက်တယ်ဒါဒီဘက်ဘောဖြတ်လိုက်တော့ရအောင်လားဘာမှမကြောက်တချိုးလေးတကွေကြီးပဲအပရိသနဲ့စိတ်လေးဆိုတော့ဘာမှမကြောက်ဘူးဥပထေပင်သုံးခုပေါ့ဒါဘုရားဟောထားလို့ဘုန်းကြီးတို့အသေးစိတ်ပြောနိုင်ဘို့လို့ဆိုဘုန်းကြီးတို့ပြန်ပြောနိုင်အဲ့ဒီဥရုပရိသနဲ့စိတ်ရဥပခိုက်အမှာဥရုဇယုံတွေဖြစ်လာ အဲ့တော့ဘယ်နှပါးပြယောဂဘယ်နှမျိုးပြနှစ်မျိုးဖြစ်သွားတယ်ပရိသန္တိစေယဥပခဏမှာကမ္မဇာယောဖြစ်တယ်ထိခဏမှာပရိသန္တိစေယထိခဏမှာဥဒိဇာယောဖြစ်တယ်အဲ့ဒီယုံနှစ်ပါးနှစ်မျိုးဖြစ်လာတဲ့အတွက်သူကဘာနဲ့ဘာအကြောင်းဖြစ်တယ်ကံရဲ့ဥဒုရဲ့ဒီအကြောင်းနှစ်ပါးအကြောင်းကိုကံကြောင့်ကမ္မဇာယုတ်တွေဖြစ်တယ်ဥဒုကြောင့်မို့ဥဒုဇာယုတ်တွေဖြစ်လာတယ် အဲ့ဒီနှစ်ယုတ်ကိုအဲ့ဒီယုတ်နှစ်ခုကမ္မဇာယုတ်နဲ့စိတ်တော်ဇာယုတ်ဥဒဇာယုတ်ပေါ့လေကမ္မဇာယုတ်နဲ့ဥဒဇာယုတ်နှစ်ပါးဖြစ်လာတဲ့အတွက်ဒီယုတ်နှမျိုးကိုဒွိစကာယလို့သုံးတယ်ပေါ့ဗျာအဲအဲ့ဒီနောက်မှာပရိသန်နေဒီမှာခြေလိုက်မှာနော် ပရိသန်နေပြီးတော့ဘဝင်15ရက်ဒါတစ်ခုချင်းဖြစ်တာဒါအရှိကြီးဖြစ်နေမှာဆိုဒီနောက်ကတွေလေဘုံရဝီဒီဆွဲပြရင်တော့ဒီမှာဘဝင်15ရက်16ရက်ဒီလိုပြောတာပရိသန်နေတော့မှာပရမဝင် ဒုတိယဝင်တတိယဝင်သရုပ်တော်ဝင်16ချက်တွေဖြစ်မှာ။ဘာဖြစ်လို့လဲဆိုရုပ်တကုအတ္တ18ချက်ပဲရှိတာ။အဲ့ဒီယောဂ18ချက်ပြည့်သွားရင်အသစ်ပြန်ဖြစ်။ဟုတ်လား။အဲ့လိုပေါ်ပြီးပြောဖြစ်ပြီးပြန်ဒီလိုသွားနေတာ။အဲ့ဒီပထမဘဝင်စိတ်မှာလဲဥပတိပင်ရှိတာ။ပထမဘဝင်စိတ်ရဥပခိုက်တမှာじゃဘာဖြစ်လာလဲဆိုစိတ်စာရုပ်ဖြစ်စိတ်ကြောင့်ဖြစ်တဲ့စိတ်စာရုပ်တွေဖြစ်လာနော်။ဟောဒီဒီပထမဆုံးဘဝင် ဆုံးကဖြစ်တဲ့ယုတ်တွေကမချုပ်သေးဘူးနော်သူကကာမဇာယုတ်တွေဥဒဇာယုတ်တွေဖြစ်လာပြီဗြဟ္မဘုံဒီအောင်ဟုတ်လားဗြဟ္မဘုံရောက်ပမှာစေစားယုတ်တွေဖြစ်လာပြီသူတို့ရဲ့ယုတ်သက်တွေကဒါပြီးတော့ခရဏနာတော့မှတ်မိပါလေစိတ်သက်ကတော့ဥပတိပင်ဆိုပြီးပျောက်သွားပြီပြတ်သွားပြီယုတ်သက်ကြမဟုတ်ဘူးနော် စိတ်သက်16ချက်လောက်ရှိတယ်ခဏငယ်50ချက်သက်တမ်းရှိတယ်ဒါကြောင့်ဒီမှာ ပရိသန်တွေကိုရင်16ချက်15ချက်16ချက်ဒါကိုသုံးတာအဲ့ဒီယုတ်တတန်ကြီးကြည့်ပြီးသုံးတာမျောတာဒါဖျားဝတာလို့လို့ဆိုရင်တော်တော်လေးခက်ခဲနေနေတဲ့တရားတွေပေါ့လေဒီတော့ပရိသန်နေစိတ်ပြီးတော့ခါကြဘဝင်စိတ်ဖြစ်ပထမဘဝင်စိတ်ဖြစ်တယ်ပြီးပထမဘဝင်စိတ်မှာဥပတိပင်ပထမဘဝင်စိတ်ရဥပဖြစ်စေဥပခဏမှာစိတ်စာရုပ်တွေဖြစ်လာကြတယ် ဒါဟာပါကြောင့်စိတ်ကြောင့်ဖြစ်တာဒီတော့စောစောကရုပ်တရားလည်းမပြုတ်မပြတ်သေးဘူးပရိသတ်နဲ့စိတ်ဥပခဏထိခဏမှာ ကမ္မဇာယုတ်ဝိဇာယုတ်ဖြစ်တယ်ပရမဘုံစိတ်ရဥပခဏမှာစေတဇာယုတ်တွေဖြစ်တယ်အဲ့တော့၃မျိုးဖြစ်လာကမ္မဇာယုတ်ဥရဇာယုတ်စေဇာယုတ်၃မျိုးဖြစ်လာအဲ့ဒီယုတ်၃မျိုးကိုပစ္ဆာဇာတပစ္စည်းမှာကျတော့တိစကာယလို့ခေါ်ပါတယ်နော် ရုပ်သုံးမျိုးဖြစ်လာပြီအဲ့ဒီအနေချင်းချင်းကျေစုပြုပြီးတော့ဟုတ်လားဆက်လက်ဖြတ်သွားဒီမှာဒီဖြစ်စဉ်တိုင်းကိုဒါရေးထားတော့မတော်ဝင်စားပြီးတော့ sorry ဟုတ်လားမသိမချစ်ဆက်ဖြစ်တော့အဲ့တော့မိဝမ်းနဲ့မှာဖြည်းဖြည်းနဲ့ခန္ဓာကိုယ်ကြီးလာတယ်ဟောဖြစ်စဉ်တွေရအမိရဲ့အစာစာအာဟာရတွေကဒီကလေးရဲ့ဝမ်းနဲ့ရောက်လာပြီဆိုအဲ့မှာအာဇာယုတ်တွေဖြစ်လာဟိတာပေါ့ပြောရရင်တော့ ပရိသဏိခါလာဖြစ်တဲ့ခလာပရိသဏိကာမဇာယုတ်ဥဒ္ဒဇာယုတ်စေဇာယုတ်အဲ့ဒီကနေပြေပြေနဲ့ကြီးထွားလာတယ်အဲ့ဒီပုဂ္ဂိုလ်အဲ့ဒီတတ္တဝါဗိဓာမှာရတဲ့အာရဘုံဘမိဝမိကနေဖြစ်ပေါ်လာတဲ့အာရနော်တချို့ဥပပတ္တဝါတွေရှိတော့နတ်တွေပြမာတွေဆိုကြတော့အာရိဘပြမပြမာတွေတဲ့ဉာဏ်ပြမာတွေပေါ့နော်ဒါကတော့ဗိဓာအာဗိဓာ မှာရရှိတဲ့အာရတဲ့ဩဇာတတွေပြနှံ့လာတဲ့ကံအာဇာယုတ်တွေပါဖြစ်လာအဲ့ဒီခါကျတော့ဒီပုဂ္ဂိုလ်မှာကမ္မဇာယုတ်ကမ္မဇာကံကံစိတ်တုကံစိတ်ဥဒုအာရဆိုဒီအကြောင်းတရား၄ပါးအကြောင်းကိုဘာဖြစ်လာလဲကမ္မဇာယုတ်တွေဖြစ်လာတယ်စေဇာယုတ်တွေဥဒဇာယုတ်တွေစေဇာယုတ်အာဇာယုတ်တွေ၄ပါးရှိလာတဲ့အတွက်အဲ့ဒီ၄မျိုးကိုစတုဇာကာယလို့ခေါ်ပါတယ် အာပိစ္ဆဇာတပစ္စည်းကိုပြန်ရှင်းနေကြပေးတယ်ဒီပိစ္ဆဇာတပစ္စည်းကြတော့နောက်နောက်တော့ဒီရှိကယုတ်တွေပေါ့နော်ဒီဒီပရိသန္တိကာလမှာဖြစ်ခဲ့တဲ့ကမ္မဇာယုတ်ပရိသန္တိစီဥပကာလမှာဖြစ်တဲ့ကမ္မဇာယုတ်ထိကာလမှာဖြစ်တဲ့ဥဇာယုတ်ပရမဘုံယဥပကာလမှာဖြစ်တဲ့စေဇာယုတ်နောက်နောက်ကြတော့ဒီမိခင်ရစာစာသုံးဖို့ဗိဓာအာရတွေတွေ့လာတဲ့အာဇာယုတ် ဒီရုပ်တွေကိုမပြတ်ရအောင်မပြတ်နောက်ကစိတ်တရားတွေထောက်ပံ့ပြီးဒါကိုပစ္ဆာစတ္တပစ္စည်းလို့ခေါ်တယ်။နောက်တော့စိတ်ကရှေ့ဆက်စိတ်နဲ့တူဖြစ်တဲ့ရုပ်တရားတွေကိုကျေစုပြုတယ်ထောက်ပံ့တယ်။နော်။အဲတော့ဘဝတည်းဗုဒ္ဓမာပဋိသန္ဓေစီအမိရှင်းတဲ့စိတ်ပဋိသန္ဓေဒီပဋိသန္ဓေစိတ်ရှိမှတော့အရင်ဘဝကသိခဲ့တာဟုတ်။ဒီဘက်ဘဝမှာဘာယုံမှမဖြစ်ဘူးနော်။ပဋိသန္ဓေစိတ်ကမြည်သည့်ယောဂမှာ ကိုယ်မှကျေးဇူးမပြုတ်နိုင်ဘူးပရိသန်တွေစိတ်ရဲ့နောက်မှာဖြစ်တဲ့ဘဝင်စိတ်တွေပေါ့ဗျာဓမ္မဝင်စိတ်ဒုတိယဝင်စိတ်အရိယာနေပြီးတော့ရှေ့ကရုပ်တွေကိုဟုတ်လားဆက်လက်ရှင်သန်နေအောင်ဆက်လက်ဖြစ်ပေါ်နေအောင်ပစ္ဆာတတ္တတတ္တိဖြစ်ကျေးဇူးပြုပေးလိုက်တော့အဲ့လိုမှပေါ့အဲအာဇာယုတ်ဖြစ်လာတဲ့ကနောက်ကဖြစ်တဲ့စိတ်နံတရားကရှေးဥပခဏဖြစ်လိုက်တဲ့ကာမဇာယုတ်ဥရဇာယုတ်အာဇာစေဇာယုတ်နဲ့စတုဇာယုတ် ဒီအုပ်စု၄ခုပစ္ဆာသတ္တတတ္တိဖြစ်ကျေစုပြုတယ်ဒါကပစ္ဆာသတ္တဖြစ်စီနာတူတူပဲဗျအဲ့တိုင်းပဲခုနကအမတ်စုအားရေးတာနော်ဒါလေးကိုပြောချင်တော့မှဒီမှာပစ္ဆာသတ္တဝိပယုတ်တာပိဇောကာရဘုံနာအရိဘဝေစိတ်၄ခုချင်းနောက်တော့သောစိတ်85ခုစေတသိက်52ခုနန္တရားတို့သည်ရှေးရောစိတ်နဲ့တူပါခဲ့၍ထီတို့ရောက်ရောက်နေသော စတုဇကာယရုပ်တရားပေါင်းဟာပစ္စဇာတဝိပယုတ်တပစ္စယတတ္တိဖြင့်ခြေစုပြုကြ၏ဒါကခုနကပြောတဲ့ပစ္စဇာတပစ္စည်းတော့ပြောခဲ့တဲ့အတိုင်းပဲပြန်မှတ်ကြမယ်ဟိုကတော့အချင်းချုပ်ရေးထားတော့ဘုနော်ဒီတော့ဒီဝိပယုတ်တပစ္စည်းကခုနပြောခဲ့တဲ့ဘဝသုံးခုဝိပယုတ်တပစ္စည်းဟာသာဇာတနဲ့ပတ်သက်ပြီးနော်သာဇာတဝိပယုတ်သာဇာတပစ္စည်းနဲ့လည်းဆက်ဆက်နေတယ်အဲကြောင့်သာဇာတဝိပယုတ်တလို့သုံးခဲ့တယ် ပုရိသတာနေတယပစ္စည်းနဲ့လည်းဆက်ဆက်နေတယ်။ဒါကြောင့်ပုရိသတာနေတယပိဇာဇာတာပစ္စည်းဒီဟာနဲ့လည်းဆက်ဆက်နှီးနှွယ်နေတယ်။အဲ့ဒီသုံးမျိုးနဲ့ဆက်ဆက်နှီးနှွယ်နေတဲ့အတွက်အောက်ကိုဆက်ကြည့်မယ်နော်။အတိတ်ကအောက်ကဆက်သွားတယ်။ဟွန်း။ဒီဝိပယုဒ္ဓပစ္စည်းဟာစောစောကဘုန်းကြီးတို့အတိတ်ပဲရှင်းခဲ့တဲ့ပုရိသသာဇာတာပုရိသတာနေတယပိဇာဇာတာ ဆိုတဲ့ဒီသုံးမျိုးနဲ့ဆက်ဆက်နေတယ်နှီးနွယ်နေတယ်အဲ့ဒီပစ္စည်းတရားတွေများတန်မြုပ်ဖြစ်နေသလားတန်မြုပ်ဆိုတာကရောနှောပြီးဖြစ်နေသလားတန်မြုပ်လက္ခဏာကိုလည်းပြောခဲ့ပြီအတူဖြစ်မယ်အတူချုပ်မယ်တူအာယုံတူမယ်မိယာဝတ္ထုယုတ်တူမယ်အဲ့ဒါဆိုရင်တန်မြုပ်တာပစ္စည်းကိုဒီပစ္စည်းတွေမှာလည်းပဲတန်မြုပ်တာဖြစ်လေသလားလို့ တန်တရားဖြစ်ပွဲယုံမှတန်တရားဖြစ်နေတဲ့နေရာများတဲ့တန်ပြုတ်မဟုတ်ဘူးဝိပယုတ်တာဖြစ်တယ်လို့ဒီလိုသိစီလဲတွေ့ဘုရားကဝိပယုတ်တာဖြစ်ဆိုဟောတော်မူပါဒါကြောင့်မို့အဲ့ဒီဟောထားတဲ့အတွက်ဒီဝိပယုတ်တာပစ္စည်းကတိကျပစ္စည်းတစ်ခုတော့မဟုတ်ဘူးဗျစောစောကပြောခဲ့တဲ့ပစ္စည်းတွေကနေနော်အဲ့ဒီပစ္စည်းတွေ၃မျိုးတည်းမှာပါဝင်နေတဲ့ပစ္စည်းတစ်ခုတိကျပစ္စည်းမဟုတ်ဘူးဒါလေးမှတ်ထားဖို့ အဲဒါကြောင့်ဝိမြုဒ္ဓပစ္စည်းမှာကိုယ်ပိုင်အမည်ရဲ့ရှေ့မှာ မြစ်ဖြားခံထားတဲ့ပစ္စည်း၃မျိုးရှိဟင်း၃မျိုးအမည်များထည့်ပေးပြီးဘာလို့လဲသာဇာတဝိမြုဒ္ဓသာဇာတနေရာနေပြီးတော့တန်သာဇာတပစ္စည်းတွေမှာတန်မြုပ်ဝိမြုဒ္ဓတန်တရားဖြစ်တဲ့နေရာများမှာဒါတန်မြုပ်မဟုတ်ဘူးဝိမြုဒ္ဓပဲအဲ့လိုခွဲခြားပြတဲ့အနေနဲ့သာဇာတဝိမြုဒ္ဓပုရိဇာတဝိမြုဒ္ဓမှာလည်းတန်မြုပ်ဝိမြုဒ္ဓပြဿနာတင်မဲ့နေရာများတန်တရားရှိရနေရာများဒါ တံပြုတ်မဟုတ်ဘူးပုရိသဇာတဝိပြုတ်ပဲသစ္စာဇာတဝိပြုတ်တာနဲ့ပတ်သက်ပြီးတော့လည်းတံပြုတ်ဝိပြုတ်ပစ္စည်းယတနာတက်မှာဆိုတန်တရားရှိမှာဆိုတဲ့အတွက်ဒါသစ္စာဇာတဝိပြုတ်ပဲဆိုပြီးတော့သူ့ရဲ့နော်တန်တရားဝိပြုတ်တံပြုတ်ဝိပြုတ်ဖြစ်မဲ့နေရာ၃မျိုးရှိတယ်အမည်၃မျိုးခွဲထားတာဒီလိုမှတ်ထားနော်အဲအကျက်ထပြောကြအောင်အောက်မှာဝင်လို့သာဇာတဝိပြုတ် သာဇာတဝိပယုတ်ဆိုတာဘာလဲဆိုအတူတူဖြစ်တဲ့နန္တရားယုတ်တရားတွေဟာတခုနဲ့တူမရောတော့တိချဖြစ်လျက်ကျေစုပြည့်စုံဖော်ပြပြီးတဲ့ပစ္စည်းပဲနော်လူလူကတော့ဖြစ်နေကြပဲယုတ်တရားနန္တရားဒါပေမဲ့မရောတော့တတိတခြားတွေဖြစ်နေအဲ့လိုသာဇာတဝိပယုတ်တာပစ္စည်းဟာပစ္စည်းတစ်မျိုးပစ္စည်းတစ်မျိုးတိချမဟုတ်ဘူးသာဇာတပစ္စည်းတွေမှာထုတ်ပြီးတော့ သာဇာတာပစ္စည်းတို့ဖြစ်စဉ်ပိတန်နေကာမဇာယုစေတဇာယုတို့ဟာသာဇာတာပစ္စည်းသားပြနန္တရားစုကိုပိုင်းခြားပြတဲ့ပစ္စည်းဖြစ်တယ်။တို့ယုတ်တရားနန္တရားအရာမနဲ့တံပြုတ်ပြတံပြုတ်တရားဖြစ်လေသလား။အဲ့ဒီလိုတန်တရား ရှိတဲ့နေရာမှာတံပြုတ်မဟုတ်ဘူးဝိပြုတ်တာဆိုတဲ့ဘုရားဟောတာ။ဒါကြောင့်မို့ ဒီသာဇာတဝိပဒပစ္စည်းပစ္စယနဲ့သာဇာတပစ္စည်းပစ္စယဘာနဲ့ပါဝင်ခဲ့ရင်အဲ့ဒီနေရာမှာတန်ပြုတ်နေတော့တန်တရားဖြစ်ဖွယ်ဖြစ်တယ်တရားများဖြစ်တာကြီးအဲ့ဒီမှာဘုန်းကြီးတို့အမှရှင်းလင်းချက်ဆိုအဲ့ဒါကြတော့ဘုန်းကြီးတို့ဟိုဘက်ကနော်ဒီဘက်ကသာဇာတပစ္စည်းလေးနဲ့ကြည်လိုက်ပါမယ်ရှင်းလင်းချက်တိပ္ပယ်ချက်ရှင်းလင်းချက်ပါလဲဆိုဘုန်းကြီးတို့ဒီဟာတွေမကြည့်တော့နဲ့နော်ဝိပယုတ်တရဲ့သဘောကဒီမှာနာနဲ့ယုတ်ယုတ် ရုပ်နဲ့နာနာနဲ့ရုပ်ဒါမျိုးပဲဝိပယုတ်တာဖြစ်တာအချင်းချင်းနာနာချင်းဆိုတာတော့သမယုတ်တာသိကြသွားဘာမှပြောစရာမလိုတော့ဒါကြောင့်အကျယ်ရှင်းလင်းကျယ်ကိုကြည့်တော့ဘာကြည့်ရမလဲဆိုတော့ဒီကြည့်လိုက်အဲ့မှာဒီမှာရုပ်နဲ့နာနဲ့တွဲဖြစ်တာအောက်ကနေကနေနာမရူပအညမညာသာဇာတပစ္စည်းနာပစ္စည်းယောဟုတ်လားလေဘုန်းကြီးတို့ထိုက်လျောက်ရှင်းပြခဲ့ပြီ ပိဇောကာရဘုံမှာပရိသဏိကိစ္စတတ်တဲ့စိတ်16ခုပရိသဏိစိတ်က16ခုရှိတော့အဲ့ဒီပရိသဏိစိတ်16ခုနဲ့စေတသိက်တွေဖြစ်မယ်အဲ့ဒီပရိသဏိစိတ်စေတသိက်ဟိုကပရိသဏိစိတ်စေတသိက်ဥပတိပင်ဒါပဲစိတ်ဖြစ်တော့စေတသိက်ဖြစ်မယ်စိတ်နဲ့စေတသိက်အတူတူပါဖြစ်တယ်အဲ့ဒီစိတ်စေတသိက်ပရိသဏိစိတ်စေတသိက်နဲ့အတူကာမဇာယုတ်တွေဖြစ်ပေါ်လာတယ် ခုနပြောခဲ့ပြီဒီပဋိသန္ဓေစေဥပမှာကာယတတ္တကကလဘာဝတတ္တကလကာယတတ္တကလဝိထုတတ္တကလဘာဝတတ္တအဲကမ္မစာယုတ်တယ်ပဋိသန္ဓေစိတ်တည်တာနဲ့ပြန်နေစိတ်ဖြစ်ပဋိသန္ဓေစိတ်ဖြစ်စီရောပဋိသန္ဓေစေတသိက်ဖြစ်မယ်သူတို့စိတ်စိတ်တသိက်ဖြစ်တာနဲ့ပြန်နေခုနကကမ္မစာယုတ်နော်ကလ၃စီးရပါလာတယ်ကာယတတ္တကလ ဝဋ္ထုတတကလဘာဝတတကလဒီသုံးစီကပေါ့ဓာတ်သမစရုပ်တွေပဲအဲ့ဒါကိုသူကရှင်းလင်းချက်ထောက်တာဒါကြောင့်ဒီမတ်စုလေးကြည့်မယ်နော်ဒီမတ်စုလေးရဲ့ဒီမတ်စုလေးပေါင်းနေတဲ့တန်ဒီမှာကြည့်လိုက်ပိဇောကာရဘုံနဲ့ပရိသန္တိကိစ္စတသောစိတ်၁၉ခုတို့သည်ပရိသန္တိစိတ်၁၉ခုပြောတာပရိသန္တိခါ၌အ ကာမဇာယုတ်ညာနဲ့အတူဖြစ်တယ်ကာမဇာယုတ်ဆိုခန္ဓာကပဋိသန္ဓေစိတ်ရဥပခိုက်တာနေမှာကာယတတကလဘာဝတတဝိတုတတကလဘာဝတတကလဒီကလစီသုံးစီကတန့်ဖြတ်တာဒီစိတ်စေတသိက်နဲ့တွေ့အဲ့ဒါကာမဇာယုတ်တွေမှာကာမဇာယုတ်ဆိုတာကိုပြောတာဒါဒီတရားကိုကြည်ပြောနေအဲ့ဒီလိုဒီပဋိသန္ဓေစိတ်စေတသိက်နဲ့ကာမဇာယုတ်တွေဟာအတုဖြစ်ခဲ့ကြတယ် အတူအတူတကွဖြစ်တဲ့သာဇာတပစ္စည်းအတူတကွဖြစ်တဲ့ခါကျအဲ့ဒီလိုသူတို့ဟာချင်းချင်းအမြများနာနာဒီမှာကြည်လိုက်တံမြုတ်တာပစ္စည်းအင်းသာဇာတပြီးတော့အညာမညာပစ္စည်းမှလည်းဒါလေးပါတယ်နော်။အောက်ကအညာမညာပစ္စည်းလေးနည်းနည်းမာကြည့်လိုက်။ဒီအောက်ဒီရောဘောအဲ့ဒါမဟုတ်အဲခုနအပေါ်ကအပေါ်ကသာဇာတပစ္စည်းအောက်ကအဲဒီမှာဒီမှာဒီမှာလည်းအောက်ကနေကနေပါတယ်နော်။ဒီမှာဒီမှာအဲ့ရတော့ ဟိုမှာတော့အကုန်လုံးရေးမတာဘောနော်အတူတကသာဇာတပစ္စည်းကြအတူတကဖြစ်တော့ဗောအညာမညာပစ္စည်းကြတော့ဗာလေအချင်းချင်းပြန်ပြန်လာဖြစ်တယ်ဗောနေတရားပစ္စည်းကြချင်းပြန်မိပြီးဖြစ်တယ်ဗောအဲတော့အဲ့ဒီလိုအတူတကဆုံမိကြတယ်အချင်းချင်းပြန်ပြန်လာကျေစုပြန်မိပြီးကြအဲ့ဒီနေရာတွေမှာတန်ပြုတ်တာ ဖြစ်လေသလားဒါကိုတန်တရားဖြစ်ပွဲရှိတော့ဘာလို့ရုပ်နဲ့နာနဲ့ဖြစ်နေလဲအဲ့လိုတန်တရားဖြစ်ပွဲရှိတယ်ဒါမျိုးတွေကိုသူက ဒါကြောင့်မို့တော့ဝိပယုတ်တာလားတံပယုတ်တာတံပြဖြစ်ပွဲရှိတဲ့နေရာအဓိကထားပါတော့နောက်တစ်ခုဒါကဘုန်းကြီးတို့ရေပုံရပြောတာပေါ့နော်ဒီပဋိသန္ဓေတီးနေတဲ့ခိုက်တမှာခုနကပဋိသန္ဓေစိတ်ဖြစ်ပြီးဆိုရင်စေတသိက်ဖြစ်မယ်အဲ့ဒီနဲ့ဒုက္ခတတ္တကလဝိရုဒ္ဓတ္တကဘာဝတ္တကလ၃စီးဖြစ်ထားကမ္မစာရုပ်ခေါ်တိတိကြကြပြောရင်ဒီပဋိသန္ဓေစိတ်အခိုက်တန့် အရိတန်နေစိတ်စေတသိက်ဖြစ်တဲ့အခါမှာနောက်ကဟရိယဝတ္ထုဒါအရေးကြီးတာပေါ့အင်းဒီဟရိယဝတ္ထုရုပ်ပေါ်မှာဝတ္ထုရုပ်ပေါ်မှာမိပြုတ်ပြီးဒီပရိတန်နေစိတ်တွေကဖြေရမှာပေါ့ဒါကြောင့်မို့ဒါကြတိတိကျကျညွန်သွားတဲ့ဟာစကားဒါတော့အကုန်လုံးရေပုံရခြုံပြောတာဒါကြောင့်ပြေသောကတော့ဘုံ၌ဖြစ်တဲ့စိတ်စေတပရိတန်နေစိတ်စေတသိက်ဒါခန္ဓာဝေနံခန္ဓာဝပရိတန်နေစိတ်စေတနာခန္ဓာ तू ကဘယ်မှာမိပြုဟရိယဝတ္ထုရုပ်ကိုမြင် ဒီစိတ်စေတသိက်တွေကဘုဒ္ဓရုပ်တစ်ခုကိုမှီဖြစ်ရတာလေအဲစကုညင်စိတ်ဆိုစကုတို့ရုပ်မှီရတယ်သောတာဝိညာဉ်ဆိုသောတာဝိတုခန္ဓာဝိညာဉ်စိတ်ခန္ဓာဝိတုရုပ်ဇင်ဝဝိညာဉ်စိတ်ဇင်ဝဝိတုရုပ်ပေါ့ကာယဝိညာဉ်စိတ်ကာယဝိတုရုပ်ဉာဏ်နဲ့စိတ်တွေကြဟရိယဝိတုရုပ်ကိုမှီပြုပြန်ဒါကြောင့်ဒီကြကြဒီကြသိစိတ်ခွဲသွားတိသောကာရဘုံမှာဖြစ်နေတဲ့ပရိသန်နေစိတ်စေတသိက်ဆိုတဲ့နာခန္ဓာနဲ့သူရမိယာဟရိယဝိတုရုပ်နော် ဘယ်ပရိသန်နေစိတ်ခဏအတူတူကတွေ့ဆုံမိကြအတူတူကဖြစ်တယ်ပညာမညာပစ္စည်းကြရင်လည်းအချင်းချင်းပြန်ပြန်လာခြေစုဖြစ်ဖြစ်တယ်နေတဲ့ပစ္စည်းကြောင့်ဒါနေတဲ့ပစ္စည်းလည်းပါလာမယ်နေတဲ့ပစ္စည်းကြောင့်ဘာသွားဖြစ်နေလဲဆိုတော့ဒီအောက်ကနေတရားလို့ဖော်ပြရင်ကောင်းတယ်အညာမညာနှစ်ခုတက်အောက်ကိုဆက်နေတရားအောက်ပနေတရားရောက်လာအဲဒီမှာနေတရားနေတရားမှလည်းဒီမှာ အဲဒီအောက်ကနေကရဏအတပြုတ်အညာမညာကအပေါ်နေနေတန်ဒီအညာမညာမှာလည်းအောက်ကနေခဏလေးဒီအောက်ကနေခဏလေးပြဿနာတက်လို့ဒါကိုပြောတာအဲ့ဒီမှာလေအခုအကြဒီထဲမှာဟောထားတဲ့နာမရူပံဆိုတာက နာမရူပံဆိုပိတန်နေစိတ်စေတသိက်ကိုပြောတယ်ရူပံကဟရိယဝတ္ထုယုတ်ပေါ့လေတိတိကျပြောရင်ဘာဖြစ်လို့လဲဆိုရုပ်တရားတွေကြောင့်ဝိရုယုတ်တစ်ခုမိပြုဖြစ်ရတော့အဲ့ဒါကို အဲ့ဒီလိုနေရာမျိုးမှာတန့်ပြုတ်တာများဖြစ်လေသလားနော်ဘာဖြစ်လဲအတူတကွာဖြစ်နေတဲ့အတွက်အချင်းချင်းပြန်ပြန်လာလာခြေစုပ်ပြုတ်နေတဲ့အတွက်အချင်းချင်းမိပြုတ်နေတဲ့အတွက်တန့်ပြုတ်ပြဖြစ်လေသလားဒီလိုတန်တရားဖြစ်ွက်ရှိနော်ဒီမဆုလေးပေါ်နေနဲ့တင်လာအောင်လျောကဆက်ရှင်မကငယ်ကြတော့ဣဇောကာရဘုံနဲ့ပုဋ္ဌိခာဟောပုဋ္ဌိခာကြဘယ်ရောက်သွား ဒီမှာစိတ်ဓာတ်စေတသိကဓမ္မစိတ်ဓာတ်သမုဋ္ဌာနရူပနာသာဇာတာပစ္စေနာပစ္စယောပင်စောကံတော့ဗုဒ္ဓကမှာရုပ်ကိုမဖြစ်စေတာစိတ်ဓာတ်ရုပ်မဖြစ်စေတာတဲ့စိတ်တွေဖယ်ရတော့ဗောဗျအာရူပဘဝ၄ခုအာရူပဘဝမှာဖြစ်တဲ့အတွက်မဖြစ်ဘူးဒုပိဇံဝိညာဉ်30ဒါတွေကလည်းမြင်သိစေကြားသိစေနားသိစေစားသိစေထိသိစေဆိုတာကစိတ်ဓာတ်ရုပ်မဖြစ်ဘူးသူကမြင်တဲ့အာယုံနဲ့ဒီဝိတုယုတ်တွေပေါင်းစုံတိုက်ဆိုင်မြန်ဒီကလေးမြင်သိစေကတန့်ဖြစ်တယ် အဲ့တော့အဲ့ဒီအာရိဘဝ၄ခုလို့တွေးပစောင်းဉာဏ်30ခြင်းနဲ့စိတ်55ပါးစေတ52ပါးအဲ့ဒါတွေခန္ဓာဝေနာခန္ဓာဝေအဲ့ဒီစိတ်စေတသိက်တွေကြောင့်မို့စေစားယောဂဖြစ်တာအဲ့တော့ဒီစိတ်စေတသိက်နန္တရားနဲ့စိတ်စားယောဂကိုတံပြုတ်ဖြစ်နေသလားဘာဖြစ်လို့လဲဒုရဝဖြစ်နေတယ်ဒုရဝဖြစ်နေတဲ့အတွက်ဒုရဝမှီပြီးတော့လေဖြစ်နေတဲ့အတွက် တန်မြုပ်ဖြစ်လေသလားတန်တရားရှိအဲ့လိုတန်တရားဖြစ်တဲ့နေရာမျိုးကိုဘုရားကဒီမှာထိုသာဇဒသာဇဒပစ္စည်းနဲ့ထိုချက်သုံးချက်နဲ့သူကဖြစ်နေကြသေးတယ်တန်မြုပ်ဖြစ်လေသလားလို့ယုံမတန်တရားဖြစ်ရှိတဲ့အတွင်းအဲ့ဒီယုံမတန်တရားပဲ့ဖြောက်ဒါတန်မြုပ်မဟုတ်ဝိပြုတ်တက်တက်ပဲလို့ဒါထုတ်ပြတယ်အဲ့ဒီပါဠိလေးကြည့်ပြီးလို့ရင်ပုံနားလေသဘောပေါက်တော့ဘူးနော် ကဲမှတ်စုလေးပေါ်ဆက်တင်မယ်ကဲဒါကတော့ဒီသာဇာတာပဲပြန်ကြည့်မယ်နော်ဒါသာဇာတာမပြီးသေးသာဇာတာဝိပယုတ်တာကိုရှင်းနေအဲ့တော့ဘုန်းကြီးတို့ကိုကဘာရှင်းပြီးသွားလဲဆိုဒီတစ်ချက်ရှင်းပြီးသွားပြီဒီတစ်ချက်ရှင်းပြီးသွားအဲဒီဩဂဏိကနိနာမရူပနှစ်ချက်လုံးပါသွားတယ်နော် နှစ်ချက်လုံးဆိုတာဘာလဲဆိုတော့ပရိသန်နေတီးနေတဲ့ပရိသန်နေစိတ်လေးဖြစ်တာနဲ့မြိုင်နေပရိသန်နေစိတ်တီးတာနဲ့မြိုင်နေပရိသန်စိတ်ဆိုဥပ္ပတိပဲ ဒီတန်နေစိတ်စေစိတ်ပိုင်စိတ်စေတသိက်တွေလည်းပါတော့အဲ့ဒီချိန်မှာခန္ဓာကဘုဒ္ဓယုတ်ကလပ်၃စီးဖြစ်တာပေါ့အာယတတကလပ်ခန္ဓာကိုယ်ပေါ့ကလလရေကြီးယုတ်ဘုဒ္ဓတတကလပ်ဘာဝတတဒီကလပ်၃စီးထားကမ္မစယုတ်ဒါကရေပုံများပြောတာတိတိကျပြောဟရိယဝတ္ထုယုတ်ဒါကြောင့်အဲ့ဒီနေရာမှာနှစ်ချက်ပေါ့ပဋိသန္ဓေစိတ်အခိုက်တန့်မှာ ပရိသန်နေစိတ်စေတသိက်နဲ့တူကာမဇာယုတ်တွေတူဖြစ်တယ်ပရိသန်နေစိတ်ဥပခိုက်တာမှာဒီပရိသန်နေစိတ်ကဘယ်မိပြုဖြစ်လဲဟရိယဝုဒ္ဓယုတ်တွေကိုမိပြုဖြစ်တာသူကဝုဒ္ဓယုတ်တကူမိပြုပြီးမှဒီစိတ်တွေကပြောလို့ဆိုမဖြစ်လို့မရဘူးအဲ့ဒီမှာနှစ်ချက်ပါဆိုရင်တော့ပြီးသွားတယ်အဲ့တော့အလုံးကသာဇာတာပစ္စည်းပြောကြစရံဆိုရင်တော့သူက6ချက်ရှိတော့အဲ့ဒီနေရာမှာနှစ်ချက်ထွက်လာတယ်ဒါမျိုးဘုန်းကြီးတို့ဒီပါဠိဟောတာကတော့ပါဠိတော်ဟောစင်မှာတော့ တရားဝတ္ထုယုတ်ကိုရည်ရွယ်တာဉာဏ်ကမ္မဇာယုတ်တွေမရည်ရွယ်ဘူးဒါကြောင့်အောက်ကနိကနိနာမရူပတစ်ချက်တည်းပဲဒီမှာပြတာပညာမညာသာဇာတဒါပေမဲ့ဘုန်းကြီးတို့ကဒီလိုအသေးစိတ်သင်တာဟောဒီနေရာမှာနှစ်ချက်ဖြစ်နိုင်ပါလားဒါနားလေသဘောပေါက်တာနော်ဒါဘုန်းကြီးတို့သင်ညိုသင်ထားလို့ဒါပြောလို့နားလေနိုင်တာဗျဘုန်းကြီးတို့သင်ညိုသင်မထားဘူးသားဒီဆရာတော်ဘာကြီးကြောက်ပြောနေမှမသိဘူးအဲ့လိုမျိုးဖြစ်တတ်တယ်အဲ့တော့ဒီနေရာမှာနှစ်ချက်ဖြစ်တယ်လို့မှတ်တယ် အဲတော့သားဇာတိပြည်ဒီမှာ6ချက်ဖြစ်နိုင်တော့ဗောအဲဂျန်နဲ့3ချက်ဂျန်နဲ့ဘာဂျန်နေလဲဆိုဒီမှာကြည့်လဲပထမဆုံးကဆရောခန္ဓာဥပိနာယမဉ္ဉံသာဇာတပစ္စေနာပစ္စယောဟောကပါဠိနှစ်ခုဖြုတ်လို့ရပြီဒီနေရာမှာတံပြုတ်တာဝိပယုတ်တာပစ္စည်းလေးတွေပြန်တင်ပြမယ်နော်ဟောကယမဉ္ဉံပစ္စည်းဖြုတ်လိုက်တော့အဲ့ဒီနေရာမှာတံပြုတ်တာပစ္စည်းပြခြင်းอืมအဲ တံပြုတ်တာဝိပြုတ်တာအောက်မှာဆက်ကြည့်မယ်အဲတံပြုတ်တာဝိပြုတ်တာအိန္ဒိယအောက်မှာရတွေ့ပြီဒီမှာတံပြုတ်တာတံပြုတ်တာသူကဘာလဲဆိုသူကနာခန္ဓာ၄ပါးနာချင်းချင်းနော်နာချင်းချင်းပဲသူကတံပြုတ်လက္ခဏာရှိတာဟုတ်တံပြုတ်တာပစ္စည်းဆိုတော့ဖြစ်ချိန်တူရမယ်ပြက်ချိန်တူရမယ်ဖြစ်တာတူရမယ်ပြက်တာတူရမယ် အာယုံနဲ့တူရမယ်မိယာဝတ္ထုယောကလည်းတူရမယ်ဓမ္မတာရင်သူကသံယုတ်တပစ္စည်းဖြစ်တယ်ယောနောတကယ်ကိုယောနောပြီဖြစ်နော်အဲ့တော့ဒီမှာပရမချက်ကစတရောခန္ဓာအရုပရောအညမညာသာဇာတာပစ္စည်းနာပစ္စည်းရောဒါကြတော့ဘာနဲ့သွားသံယုတ်ပစ္စည်းနဲ့သွားကိုင်နေတယ်နော်အဲ့တော့အဲ့ဒီကြံသုံးချက်ထဲမှာနော်တော့ပထမတစ်ချက်ကသံယုတ်တာပစ္စည်း နဲ့မှသွားကိုက်ညာဒါတော့ဝိပယုတ်တာမဖြစ်တာသိကြတယ်ကြံသုံးချက်ပင်ဆိုအဲ့ဒါကိုပြောတယ်ဒီတစ်ချက်ရဆရောမဟာဗုဒ္ဓရမဟာဗုဒ္ဓဥပါဒုဥပါဒံဒီသုံးချက်ကိုပြောတယ်ကြံသုံးချက်ပထမဆုံးတစ်ချက်ပေါ့စိတ်စိတ်တသိဆိုနာခဏလေးပါချင်းချင်းကျေစုပြုမှုမှာဧကံတံမြုပ်ဖြစ်တယ်ဝိပယုတ်မဖြစ်ဘူးဒါလေးကိုပြောတယ်ဆရောခန္ဓာအရူပိနောအညမညာသာဇာတာဖြစ်နာခန္ဓာ၄ပါးဟာဒီမှာဆရောခန္ဓာအရူပိနောအညမညာအတူတူပဲနော်ဟောပုံလေးလည်းတူးနေတယ် စရောခန္ဓာအရူပိနောစရောခန္ဓာအညာမညာတူတူပဲဒါကြောင့်မို့ဒါကြတန်ပြုတ်ဝပြုတ်တန်စရာရှိစရာမလိုဘူးတန်ပြုတ်ဆိုတာဒါရိုက်ပေါ်လွင်ထင်ရှားနေတယ်ဒါတော့တန်ပြုတ်ပဲဝပြုတ်မဟုတ်ဘူးနော်နောက်ကျန်တော့ဗာကျန်နေလဲနောက်တစ်ခုသွားလိုက်စတ္တာရောမဟာဘုဒ္ဓအညံမညာသာဇာတာပစ္စေနာပစ္စယောတန်မြုပ်ဆိုတာကနော်ခန္ဓာကဒီတန်မြုပ်ဝေပြုတ်ပေါ့နော်တန်မြုပ်ကပါလေ တမြုပ်ဆိုတဲ့သဘောကနာခန္ဓာချင်းချင်းပဲဖြစ်တယ်ဝိပယုတ်ကသဘောကြည့်လိုက်ရုပ်နဲ့နာနာနဲ့ရုပ်ဒီလိုပဲဖြစ်တော့တမြုပ်ကြတော့နာချင်းချင်းပဲဖြစ်တယ်ဝိပယုတ်ကြရုပ်နဲ့နာရုပ်နဲ့နာနဲ့ရုပ်ဒါပဲဖြစ်တယ်နော်တမြုပ်ကလည်းနာချင်းချင်းပဲဖြစ်တော့ရုပ်ချင်းချင်းမဖြစ်ဘူးရုပ်ချင်းချင်းဘယ်တော့မှတမြုပ်မဖြစ်ဘူးယောဂနာနာကရုပ်ဒီလိုလည်းတမြုပ်မဖြစ်ဘူးနော်ဝိပယုတ်ကလည်း ရုပ်ကနေနာမ်ဝေပြုတ်ဖြစ်မယ်နာမ်ကနေရုပ်ဝေပြုတ်ဖြစ်မယ်နာမ်ချင်းရုပ်ရုပ်ချင်းချင်းတံပြုတ်လည်းမဟုတ်ဝေပြုတ်လည်းနော်ရုပ်ချင်းချင်းဟာတံပြုတ်လည်းမဟုတ်ဝေပြုတ်လည်းမဟုတ်နာမ်ချင်းချင်းကတံပြုတ်ပေါ့အဲတော့ဒီမှာဒုတိယချက်ကသတ္တရောမဟာဗုဒ္ဓမဟာဗုဒ္ဓ၄ပါးသတ္တရောမဟာဗုဒ္ဓအញ្ញမညာသာဇာတော်ဒါကတော့ဘာမှတန်တရားဖြစ်ဆရာမလိုတော့ဘူးလေတံပြုတ်လည်းမဟုတ်ဝေပြုတ်လည်းမဟုတ်ဘယ်လက္ခဏာနဲ့မှမညီဘူး တံပြုတ်ဆိုရင်လည်းဟုတ်လားနာချင်းချင်းပဲဖြစ်အောင်ဝဲပြုတ်ဆိုရင်လည်းယောဂနဲ့နာနာကနေယောဒီမှာဘယ်မှမပါဘူးဒါလေးနားလေထားဘူးဒုတိယမဟာဗုဒ္ဓဥပါဒဒုပါဏသာဇာတပစ္စေနာပစ္စယောမဟာဘုတ်၄ပါးနော်ယောဂ28ပါးရှိတယ်မဟာဘုတ်၄ပါးဥပါဒယော28ပါးဒါကြောင့်ဒီတရားရှုမှတ်တဲ့အခါကျတော့ယုတ်တွေရှုတဲ့အခါကျတော့ဓာတ်ကြီး၄ပါးကအကုန်မိပြုဖြစ်နေဘယ်ယုတ်မဆို့ ဘုန်းကဘုန်းကြီးတို့မျက်စိပတာရယုတ်လေကကိုမျက်စိပတာရယုတ်ဒီလိုမျက်စိမဲ့ရှုကြည့်ပါမျက်စိမဲ့ရှုကြည့်ဟုတ်လားမျက်စိအကြည့်ပတာရယုတ်ဘယ်သိမလဲဒီမျက်စိရပူတာအေးတာတောက်တာတင်းတာဓာတ်သဘောတဘာဝတွေသွားတွေ့တာနာဘုန်းကြီးတန်ကြီးနားထောင်ကြည့်လိုက်ပေါ့ဟိုစူပြီးတော့အောင့်သွားတာမျိုးပူပြီးအောင့်သွားတာမျိုးဒါမျိုးပေါ့လေးပြီးအောင့်သွားတာမျိုးတင်းပြီးအောင့်သွားတာမျိုး တန်ကဆူရင်ဆူသလိုနူးညံ့နူးညံ့လို့ဒီမှာပဲသွားထိခိုက်ဒါသဘောတဘာဝတွေပဲထင်ရှားတာပဲနော်မဟာဘုတ်၄ပါးဓာတ်ကြီး၄ပါးအတူတူပဲဓာတ်ကြီး၄ပါးဒါဝိပဿနာရှုလို့ရှိရင်ဓာတ်ကြီး၄ပါးပဲနောက်ဆုံးတော့အဆုံးသတ်တယ်အဲတော့မဟာဘုတ်၄ပါးဥပါဒာယုတ်ကယေရှုပြုတယ်အဲဒီမှာကြည်လိုက်တော့တပ္ပယုတ်တလက္ခဏာတွေလည်းမပါဘူးတပ္ပယုတ်လက္ခဏာဆိုပါလဲ နာချင်းချင်းမှာတပြုတ်လက္ခဏာဖြစ်တယ်ဝိပယုတ်တာကြပါလေယောဂနဲ့နာနာငါနဲ့ယုတ်ဒါပဲသူဝိပယုတ်တာဒါကြောင့်မို့ဒီမှတ်စုလေးဆက်ကြည့်လိုက်နော်ဘောင်းနည်းနည်းတင်လိုက်အတူတူကဒီခုနကမဟာဘုတ်၄ပါးကအချင်းချင်းပြန်ပြန်လာလာခြေစုပ်ပြုတယ်အတူတူကလို့ဖြစ်နေကြ။နော် သာဇာတာပစ္စည်းနဲ့တော့ပါဝင်နေကြတော့။နော် မဟာဘုတ်၄ပါးနဲ့ဥပါဒါယုံဒီမှာလည်းမတူလူလူကဖြစ်ပြီးသာဇာတပြည်စီပါနေကြနေကြပြီဒါပေမဲ့သူတို့ကတန်ပြုတ်တာလည်းဝက်ပြုတ်တာလည်းမဟုတ်တန်ပြုတ်ဆိုရင်လည်းပါလေဒါတရားချင်းချင်းမှတန်ပြုတ်ကိုဝက်ပြုတ်ဆိုတာလည်းပါယုံနဲ့နာနဲ့ယုံအဲ့ဒီလိုချင်းမျိုးကြုံမှဒါကသာဇာတလို့သုံးတာကိုအခုကသူတို့နှစ်ခုကอืมတန်ပြုတ်လို့လည်းပြောလို့မဖြစ်ဘူး ဝိပြုတ်လို့လည်းပြောလို့မဖြစ်ဘူး။ဘာပဲပြောလို့ရတာသတ္တအတူတူကဖြစ်တဲ့သဘောတတ္တကဖြစ်တဲ့တွင်ဒါကြောင့်သာဇာတာဝိပယုတ်တာဖြစ်စီတယ်မှာမပါဝင်ဘူးလို့အဲ့ဒီတေပဲရှင်းတာတော့ဟုတ်ပြီဒိဋ္ဌယောကနားမလဲဒီလိုပါဠိလေးနဲ့ရှင်းကြည့်လိုက်တော့ဒီလိုပြောတာပါလားဆိုသဘောကျပါနော်တဲ့အောက်ကမှတ်စုလေးဆက်ကြည့်မယ်ဒီမှစုလေးပေါ်နေနေထင်ဟောတာရကပြခြင်းဆိုတဲ့တေပဲနဲ့ရေးတယ် တာရကပြခြင်းဆိုတာကကျမ်းနဲ့ကျမ်းဂန်တစ်ခုကတာရကပြဘုန်းကြီးတို့နောက်တချို့ဆရာတွေကပြီးတော့မှသင်ပြီးဒီလိုအခုစာပေကျမ်းဂန်တတ်တဲ့ဆရာတော်တွေသင်ပြလာစေဝင်စားရင်ဘုန်းကြီးတို့ဘာတွေသင်ပေးစေညလဲလို့ဓာတုကထာတို့ယမိုက်တို့ဒါမျိုးတွေပေါ့ဗျပဋ္ဌာန်းဘုန်းကြီးတို့ကတော့ဒီအချင်းချုပ်လောက်ပဲသင်နိုင်ဒါမျိုးတွေအဲဒီသင်နေတဲ့ဆရာတော်တွေရှိတော့နော်ဥက္ကရုတို့အဲဒီဥက္ကလာတို့ဆိုင်တယ် ဒီတာရုဒရာတို့ယမအိတို့အစာအိတို့ပေါ့စိတ်ဝင်စားရဲ့ဒီတရားတွေကိုလိုက်သင်လိုက်တာပို့ပြီးတော့ကောင်းတယ်နော်သင်နိုင်တဲ့ဆရာတို့လည်းရှိတယ်အဲ့လိုမျိုးလေးဖြည်းဖြည်းချင်းသင်လိုက်တော့ပို့ပြီးတော့နားလည်းသဘောပေါက်တာပေါ့လေဒါတွေကတော့အများကြီးကတော့စိတ်ဝင်စားရင်မှစိတ်ဝင်တော့မသိဘူးစိတ်ဝင်စားတဲ့လူတွေတကယ်လို့ဒီဓမ္မတရားတွေနဲ့နဲ့နဲ့သင်ခြင်းနဲ့ဆိုတာတွေလိုက်သင်ရအောင်အဲတာရကပြတဲ့အခါကျဝိဓာရိကုဏကျမ်းတာရကပြတာ အရုရာကြမှာကြတော့နာခန္ဓာ၄ပါးနဲ့တံပြုတ်ဖြစ်ခြင်းပြောချင်တာကတော့နာဂရ၄ပါးချင်းချင်းတံပြုတ်ဖြစ်တာနာဂရ၄ပါးနဲ့နော်ဉာဏ်နဲ့ရုပ်တဲ့ဝိပယုတ်ဖြစ်ဒီလိုနာဂရ၄ပါးနဲ့တံပြုတ်ဖြစ်ခြင်းနာဂရ၄ပါးနဲ့ဝိပယုတ်ဖြစ်ခြင်းကိုရတံပြုတ်ဝိပယုတ်လက္ခဏာနာခန္ဓာကိုနာခန္ဓာနဲ့ပတ်သက်ကြတာပြတာအဲအပြုတ်ဝိပယုတ်ဖြစ်နော်အဲဒီ ခုနကဝိပယုတ်တပစ္စည်းချင်းနဲ့ရူပိနောဓမ္မအရူပိနောဓမ္မနာနဲ့ပဲပတ်တယ်အရူပိနောဓမ္မရူပိနောဓမ္မနော်နာနဲ့ယုတ်ယုတ်တဲ့နာနော်နာနာနာကိုအဓိကထားဖော်ပြတံပြုတ်တာပစ္စည်းတော့ရှင်းတာပေါ့လေနာခန္ဓာနာခန္ဓာ၄ပါးအဓိကပဲနာခန္ဓာ၄ပါးချင်းချင်းပြင်တံပြုတ်ဝိပယုတ်ကြတဲ့ဒီနာခန္ဓာ၄ပါးနဲ့ယုတ်ယုတ်တဲ့နာခန္ဓာဒါပဲဒါကြောင့်တံပြုတ်ဝိပယုတ်လက္ခဏာကြဒါတိကုဏကျမ်းမှာအဲ့လိုဖော်ပြထားတယ် ခုနပြောခဲ့တဲ့မာဘုတ်၄ပါးမာဘုတ်၄ပါးချင်းတာကြီး၄ပါးချင်းချင်းခုနသမယုတ်လောက်ပြုတ်ဘောပြုတ်တာလည်းမဟုတ်ဒါဝေတာရကပြတယ်မာဘုတ်၄ပါးတာကြီး၄ပါးဥပါဒယုံ24ပါးဒီမှာတယ်လေမာဘုတ်၄ပါးနဲ့ဥပါဒယုံ24ပါးဖြစ်တာလည်းတူတာပဲချုပ်တာလည်းတူတာပဲဥပါဒယုံ24ပါးဆိုတာကဒီမာဘုတ်၄ပါးကိုအမိပြုဖြစ်ကြရင် တူပေမဲ့လို့သံယုတ်ဝေပြုတ်နှမျိုးလို့ဘာမှမဟုတ် ကံပြောဝိပယုတ်တော့ဘာမှမဆိုင်ဒါကြောင့်မို့ဒီသာဇာတာဝိပယုတ်တာပစ္စည်းမှာမပါဝင်နိုင်ခြင်းဖြစ်တယ်ယုတ်တရားချင်းချင်းသဘောတူဖြစ်ဝိပယုတ်တာမခေါ်နိုင်ဘူးတံယုတ်တာဧက၄ပါးနဲ့လည်းမညီတဲ့အတွက်တံယုတ်တာလို့ခေါ်နိုင်ဘူးဒီလိုမှတ်ထားမှာပေါ့နော်ဒီဘာဖြစ်လို့လဲဆိုဝိပယုတ်တာရဲ့သဘောကယုံနိုင်နံယုတ်ကနေနံကိုကျေစုပြုမယ်နံကနေယုတ်ကိုကျေစုအဲဒီတော့ဒီမှာဓာကြီးလေးပါဆိုရင်လည်းယုတ်တရားချင်းချင်း ဥပါဒယမဟာဘုတ်လေးပါးနဲ့ဥပါဒယုတ်တရားချင်းချင်းဝိပယုတ်တံခေါဏယုတ်တရားချင်းချင်းသဘောတူဖြစ်ဝိပယုတ်တံခေါဏမှုနောက်သံယုတ်တာပစ္စည်းကြည့်လိုက်တဲ့အခါကျတော့နန္တရားချင်းချင်းနန္တရားချင်းချင်းတောင်မှနာယင်္ဂ၄ပါးသံယုတ်တအခဏအင်္ဂလက္ခဏာ၄ပါးနဲ့ညီးမှမညီးရင်သံယုတ်တော့ခေါဏယုတ်တရားချင်းချင်းကတော့ဘယ်နည်းနဲ့မှဒီနဲ့အင်္ဂါ၄ပါးနဲ့မညီနိုင်ဘူးပေါ့သူအင်္ဂါ၄ပါးဒီမှာ၃မျိုးတော့ညီနိုင်တော့ဖြစ်တာတူမယ် ချုပ်တာတူမယ်အမိယာတူမယ်ဒါပဲပုရိယုတ်မတူညီနိုင်အဲကြောင့်သူကသံယုတ်တာလက္ခဏာဗဏိနာမှာဖြစ်နိုင်တဲ့အတွက်ဒီတရားတွေကိုခုနကပစ္စသာဇာတပစ္စည်းမှာဟောတဲ့ကျမ်းနဲ့၃ချက်ကိုတော့သာဇာတဝိပယုတ်တာပစ္စည်းထဲမှာမထည့်ဘူးဒါကိုရှင်းနေကြပေးတယ်နောက်ကကျတို့ဘုန်းကြီးတို့အောက်ကိုဆက်ကြည့်ကြအောင်ပုရိသတာဝိပယုတ်ဒီပါမယ် ပုရိသတာဝိပယုတ်ကြတော့ဘုန်းကြီးတို့ဒါကြတော့ခုနပုရိသတာပစ္စည်းလေးပြန်ကြည့်မယ်နော် သာသာပစ္စည်းလေးကြော်လိုက်တော့သာသာတာပစ္စည်းပြန်နေသေးပညာမညာပညာနေတဲ့ဥပနေတာပုရိသတာပစ္စည်းအဲဒီကိုတောင်းအဲဒီပုရိသတာပစ္စည်းကိုကြည့်ပြီးတော့အခုဟွာလေးတွေပြတာပုရိသတာဝိပယုတ်တာပစ္စည်းကြတော့ဘုန်းကြီးတို့ပါဟောသွားလဲဆိုဝုထုပုရိသတာဘုန်းကြီးတို့အဲဒီကလည်းပြောခဲ့ပြီသကနာသောတိုင်းနာခန္ဓာရင်ဆိုရင်ဒါဝုထုပုရိသတာ အဲဝါနာတတံခန္ဓာရတာဟောတာဒါကအာရမဏပုရိသတနော်ဝဋ္ဌာရမဏနော်ဒါကအာရမဏပုရိသတဒီလိုဘုန်းကြီးတို့အဲဒါကပြောခဲ့ပါတယ်အာရမဏပုရိသတအဲ့လိုမှတ်ထားအဲတော့ဒီမှာကပုရိသတဝိပယုတ်တပစ္စည်းမှာဝဋ္ထုပုရိသတဝိပယုတ်တဝဋ္ဌာရမဏပုရိသတဝိပယုတ်တနှစ်မျိုးရှိတယ်အဲမျိုးခွဲဟောတာအဲ့ဒီထဲမှာ ဝုထုပုရိသတာဝိပယုတ်တာတော့ဝုထုပုရိသတာနေတဲ့ပစ္စည်းနဲ့တူတယ်နော်ဝုထရမဏပုရိသတာဝိပယုတ်တာတော့ဝုထဝုထရမဏပုရိသတာဝုထရမဏပုရိသတာနေတဲ့နဲ့တူတယ်ဒါကတော့ဒီဟာနဲ့တူတဲ့အတူတူပါဗျာနော်အဲ့တော့ဒီပစ္စည်းများမှာပစ္စောကာလပုံ၌ဘုဒ္ဓခာဝုဒ္ဓယုတ်6ပါးတို့မိမိတို့ရဲ့မိယာဖြစ်တဲ့ဘုရင်6ပါးတို့ကျေးဇူးပြုကြသည်ဖြစ်ရာ တို့ပစ္စည်းအလုံးနဲ့အစိတ်စိတ်ပါဝင်နေအမြည်သီးသီးအနည်းတွေပဲကြည်လင်ပစ္စည်းတရားပစ္စုပန်တရားကျေစုပြုဖို့ကောင်းစွာ နားလေသဘောပေါက်သွားပြီအဲလိုပထမဆုံးခုနကခေါင်းစည်းတတ်ထားလေးကြည်လိုက်တဲ့ခါကျတော့ဘုန်းကြီးတို့ဒီမှာလေးဝုထုပုရိဇာတဝိပယုတ်နော်ဝုထုပုရိဇာတဝုထုပုရိဇာတဝိပုတ်ကိုဝုထုပုရိဇာတဝုထုပုရိဇာတနေတရားဒါအမည်မျိုးမျိုးတူတူပဲနော်ဒါကိုထပ်ထပ်ခွဲပြ ဝုဒ္ဓပုရိသတာဝိပယုတ်ဒီဝုဒ္ဓပုရိသတာဝိပယုတ်ကိုဝုဒ္ဓပုရိသတာလို့လည်းခေါ်တယ်ဝုဒ္ဓပုရိသတာ နေတရားနဲ့လည်းတူတယ်အဲ့ဒီဒိဗ္ဗလေးနဲ့ကတ်ရှင်းမှာအောက်မှာတကူချင်းဘုန်းကြီးတို့ရှင်းလင်းချက်ပေးတာအဲ့ဒါလေးနဲ့ကပ်ပြီးမှတ်မယ်နော်ဝုဒ္ဓပုရိသတာနေတရားဝုဒ္ဓဆိုတာမိယာဝုဒ္ဓဆိုတဲ့ဒိဗ္ဗရဒီမြင်စည်းစိတ်ကြားသည့်စိတ်အစရည်တဲ့ ဝိညာဉ်စိတ်6ပါးကဝိထုရ6ပါးမိပြီးဖြစ်တယ်မြင်သိစိတ်ကပဲကိုမိပြီးဖြစ်ဒီမျက်စိရဲ့ကြည်ဝိထုရုပ်လေးမိပြီးဖြစ်တယ်ကြားသိစိတ်ကနားကြည်ဝိထုရုပ်လေးမိပြီးဖြစ်တယ်အနန္တိစိတ်ကဒီနှာခေါင်းအကြည်ဝိထုရုပ်လေးမိပြီးဖြစ်တယ်စာသိစိတ်ကရှားအကြည်ဝိထုရုပ်လေးပေါ့ကုဋ္ဌိသိစိတ်ကအိုအကြည်ဝိထုရုပ်လေးမိပြီးဉာဏ်နေစိတ်တွေကဟရိယဝိထုရုပ်ဆိုတဲ့နော် ဘုရားနှလုံးသားမှာလက်ပတ်တော့ရှိတဲ့သွေးပေါ့အဲဒီသွေးပေါ်မှာတီးနေတဲ့ဟေရာဝတ္ထုယုံလေးကိုမှီပြီးတဲ့ဖြစ်တဲ့ဖြစ်တဲ့ဉာဏ်စိတ်အဲ့လိုပြောဒါဝတ္ထုယုံမှီရမိယဝတ္ထုယုံကအဲ့ဒါကိုပြောတယ်နောက်ပုရိဇာတဘုဒ္ဓပုရိဇာတနေတရားလို့ဒီလိုပုရိဇာတဆိုရှိကစောစောကကြိုးဖြစ်နေတဲ့အိဗယ်ပဲဘုရားကြိုးဖြစ်တယ်ဆိုဘုန်းကြီးတို့ ဝါလေးလန့်ကျင်မလို့သကုရတာဝိတိဝိတိပုံစံလေးပြမယ်ဆာစကဆရာမပြတယ်နော်ဝိတိသကုရတာဝိတိလေးပြတယ်ဟုတ်တယ်အောက်ကအဲ့ရကြည်လိုက်ပါနော်အဲ့တော့ဒီမှာဘုန်းကြီးတို့မြင်သိစေပရမဆိုသကုရတာဝိတိဆိုမြင်သိစေဖြစ်ပုံပြောတယ်ဘုန်းကြီးကိုကြည်နေတယ်ဆိုရင်ဘုန်းကြီးဆိုတဲ့ယူပါရောလည်းရှိတယ်ကိုယောဂီတို့ရဲ့တဏ္ဍာမှာသကုမျက်စိအခြေယောဂလည်းရှိမှာနော်မျက်စိကြည်ယောဂမရှိရင်ဘုန်းကြီးဆိုတဲ့ ယူပါယုံညာဘလောက်ရှိလို့မမြင်ဘူးဒီမျက်စိအကြည့်ယုံနဲ့ယူပါယုံပေါင်းစုံတိုက်ဆိုင်ပြီးလာတဲ့အခါကျတော့စိတ်စင်တိုင်းတလှိုင်းနဲ့တန့်ဖြစ်တော့ဘာဖြစ်လာလဲဒီတာဟောရင်ပရမအာယုန်တကူအာယုန်ပြုနေတဲ့အချိန်အဲ့ဒီကြောင်းနေဒီဟောအာယုန်ပြုလိုက်တဲ့အခါကျတော့ခြေဘက်ကအာယုန်တွေပြတ်သွားတယ်ဒီအာယုန်ကထင်ရှားရင်ထင်ရှားဆိုဒီတာဝင်တစ်ချက်ဖြစ်တယ်မထင်ရှားရင်တော့ဒီတာဝင်တစ်ချက်သုံးချက်ပေါ့ဒါတွေပေါ့ ဘယ်အာယုံကြီးကထင်ရှားနေဘုန်းကြီးဆိုတဲ့အာယုံကြီးထင်ရှားတော့တိတာဝင်တစ်ချက်ဖြစ်မယ်တိတာဝင်ဘုံကဆိုရင်ဒါလေးတော့ဥပထေပင်ဥပထေပင်ဒီခုဒီခုပြန်တိတာဝင်ဘုံကဆိုရင်ဘုံကုတ်ဖြစ်စေတာဝင်တစ်ချက်လွန်သွားမယ်ဒီဝင်လေးကလှုပ်လာမယ်လှုပ်ပြီးတော့ပြတ်သွားမယ်ဒါကိုတိတာဝင်ဘုံကဆိုတော့ဝင်ဝင်ပြန်ပြီးတော့ဒီဘဝင်လေးဆိုငြိမ်သက်တဲ့စိတ်တွေလို့ခေါ်ပါတယ်ငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်တွေပြောင်းတော့ဘဝင်စိတ်ကိုဝိထိမုတ်စိတ်ဉာဏ်နဲ့ စိတ်တွေကိုတော့ဝီထိစိတ်လို့ခေါ်တယ်။ဝင်စိတ်ကိုငြိမ်သက်တဲ့စိတ်ဝီထိစိတ်တွေကိုငြိမ်ဝင်စိတ်ကိုဝီထိစိတ်ဝီထိမုတ်စိတ်ငြိမ်သက်တဲ့စိတ်ကြံတဲ့ဝီထိစိတ်တွေပြစ္စရဝေဒနာသုကုညင်တမဏိယတဏိနာဝုဒ္ဓသောခုညင်ဒါတွေကြောင့်ဝီထိစိတ်လှုပ်ရှားတဲ့စိတ်တွေဖြစ်သွားတယ်။အဲ့ဒီမှာဘုန်းကြီးတို့စာပေမှာတော့ပြစ္စရဝေဇံဆိုတာက အာယုံကိုဆင်ញင်တယ်ရူပယုံကိုတာတာယုံလို့ဆင်ញင်တယ်လို့ဒီလိုပြောရထုံးစံရှိတယ် အဓိကတော့ပြင်းတော့ဆန်းဆိုဘာလို့လဲချိတ်နေတဲ့စိတ်လို့လဲတချို့ဆရာတော်ကြီးကပြောတယ်ဘုန်းကြီးအဲ့ဒါကိုသဘောကျငြိမ်သက်တဲ့စိတ်ကနေပြီးတော့လှုပ်ရှားတဲ့စိတ်ရောဖြစ်သွားပြင်းတော့ဆန်းချိတ်ပေးလိုက်တာပြောင်းပေးလိုက်တာအတိဒါဝဘုံကသနာဘုံဘုံနေဆိုငြိမ်သက်တဲ့စိတ်တွေဖြစ်နေနောက်ဝိရိစိတ်တွေဖြစ်တော့မယ်ဆိုတော့ဒီပြင်းတော့ဆန်းနေချိတ်ပေးလိုက်တာအာယုံပြောင်းပေးလိုက်ချိန်ပေးလိုက်တဲ့ကလှုပ်ရှားတဲ့စိတ်တဏှာနဲ့ဖြစ်တယ်။ဒေသနာဝဇံဖြစ်တယ်ပြီးတော့မြင်သိစိတ်ဖြစ်တယ် ပြီးတော့တံပလိဆိုင်နော်အာယုံကို လက်ခံတဲ့စိတ်တန်နေတဲ့ဆုံးဖြတ်တဲ့ဝုဒ္ဓောဒါတော့ဘာယုံမဲ့ညောင်းမဲ့ဘယ်သူပဲပဲဝါပဲဆုံးဖြတ်တယ်ဆုံးဖြတ်တယ်ဆုံးဖြတ်ပြီးတော့နောက်ပိုင်းကျတော့ဗာလေဒီဝုဒ္ဓောနေရာမှာတော့ဘုန်းကြီးတို့ဝိပဿနာနည်းနဲ့ပြောတဲ့အခါကျတော့တတိတတိမရှိတာနဲ့တတိရှိတာပြောရအောင်နော်ယောနိတော်မဏိတေကာရလို့ခေါ်တဲ့ဒီနေရာရှင်ယောနိတော်မဏိကဆင်းရဲနှလုံးသွင်းမတတ်ဘူးဆိုရင် ဒီမြင်သမျှအာယုံပေါ်မှာကုသိုလ်စောဖြစ်မှအကုသိုလ်စောတွေဖြစ်မှာမလောဘစောဖြစ်မှာဒေါသစောဖြစ်မှာတတိလွတ်နေ။ဩဒီဟောတော်လေးမှာတတိကဖြစ်စဉ္ညာနှလုံးသွင်းတိုင်းနောက်ကကုသိုလ်စောတွေဖြစ်မှာ။ညာနာများကြအများဆုံးတတိရှိနေတဲ့အတွက်ကရိယာစောတွေဖြစ်တာပေါ့။ဒီစောတွေကရှိန်ဝါကောင်းတဲ့ကံတရားကိုနှစ်ကြိမ်လောက်ဖြစ်ပြီးမှရပ်တော့။အဲတော့ဒီမှာဗာပြောချင်တာလဲဆိုမိယာဒီစကုဉ္ဉ္စိလေးဖြစ်ဖို့အတွက် ဘာလို့အမိပြုဖြစ်ရလဲစကုတုဒီမျက်စိအကြည်ဝတ္ထုရုပ်လေးနော်ဒီဝတ္ထုမျက်စိအကြည်ဝတ္ထုမျက်စိဘုရားခန္ဓာကိုယ်မှာရှိတဲ့မျက်စိအကြည်ကမျက်စိအကြည်တလေးကမမြင်မကောင်းဘူးဆိုတော့ရှေ့ကဘာကြီးရှိလို့နေမြင်ဘူးအဲ့ဒီမျက်စိကြည်ရုပ်လေးမြည်ပြုပြီးတော့ဒီစိတ်တရားပြက်လာဒီတော်ဝင်ဘုံငါးစရဏဘုံကုတ်ပိစရာပိစရာဥစ္စာစကုဝိညာဉ်အဲ့လိုပြက်လာခုနကဝီထီလေးကြည်ထားမယ်နော်အဲ့ဒါလေးပြောကြည့်အဲ့တော့ ဒီမြင်းသေးစစ်မဖြစ်ခင်မှာရှေ့ကဒီမှာကြည့်လိုက်အများကြီးဘယ်နဲ့စိတ်လောက်ကြည့်တိတာဝင်ကြိုဖြစ်နေတယ်ဘုံကားစရဏဘုံကုတ်ပြပြင်းတော့စိတ်လေးခုလောက်ကြိုဖြစ်နေမြင်းသေးစစ်မဖြစ်ခင်ရတဲ့ဒီစကုလူယောကကြိုဖြစ်နေယူပါယောကလည်းကြိုဖြစ်နေဒါကြောင့်ပုရိသတာဆိုအဲ့ဒါကိုပြောဘုရုယော6ပါးတို့ဘုရုယော6ပါးတို့ကဒီဆံယဝိညာဉ်တွေပေါ့နော် သကုညင်စေမဖြစ်ခင်နေရသကုဝိတ္တယောဂဖြစ်နေနေပြီသောတာဇာတိစိတ်ဆိုလဲသောတာညင်စေမဖြစ်ခင်ရဒီနာရှိနေပြီလေအဲ့ဒါမျိုးပြောတာကြိုပြီးဖြစ်နေတယ်အဘုရိဇာတဆိုအဲ့ဒါကိုပြောတယ်စိတ်တက္ကနာဖြင့်ဒီတော့ဘုံကစရဏဘုံကိုပိစရာပြတော်စိတ်တက္ကနာ၄ချက်ခဏငယ်လေးလေးလေး သုံးလေးတွေဆက်နေမှာခဏငယ်ဆက်နှစ်ချက်ကြိုးဖြစ်နေဒါဝုဒိဇာတာလို့သုံးပါပြီးတော့နေတရားမိပြီးဖြစ်တယ်နော် နေတရားဆိုမိတာဘာလို့မိပြီးလဲစိတ်တွေဆိုတာဝိရိယတကူကိုမိပြီးအမိမဖြစ်ပဲအမိမရှိပဲတော့မဖြစ်ဘူးခုနမြင်သိစိတ်ဆိုဒီမျက်စိအကြည့်ယုတ်မျက်စိစကုပ္ပဒါတာအကြည့်ယုတ်လေးမှမရှိဒီမြင်သိစိတ်ကမဖြစ်နိုင်ကြားသိစိတ်နားအကြည့်ယုတ်လေးကောင်းမှ ုန်းကြီးပြောသမျှအတန်နေကြားလိမ့်မယ်ဒီမှာအမိပြုတ်ဖြစ်တယ်အနန္တိစေနှခေါင်းကြည်ရုံလေးကကောင်းမှာဟော နာစီနေမယ်နာချီနေမယ်ဟောယောဂဆိုပြီးဖြစ်လိမ့်မယ်အနမ်းမရဘူးဘာတိအနန္တိစေမဖြစ်ပါဘူးစာတိစေရှာကွဲနေမယ်ဒီခေတ်မှာဟုတ်လားယောဂဆိုဖြစ်လို့ဘာရတာမှမရှိဘူးဟာဇိဝပတာရယုပျက်စီးနေတဲ့အတွက်ခိုက်တံပျက်စီးနေတဲ့ဘာရတာမရှိရှာကွဲနေမယ်နော် ဂျာပူလောင်နေပြီဂျာယောဂဖြစ်နေဘာမှမသိကိုကြည်ယုတ်တွေပြည့်စည်နေမယ်ဆိုရင်ကာဝိညာဉ်စိတ်ကမဖြစ်ဘူးအဲ့ဒါမျိုးပေါ့ဒီဝိထုယုတ်တွေရှိနေမှဒီဝိထုယုတ်တွေမြည်ပြုတ်ပြီးတော့မှဒီဝိညာဉ်စိတ်တွေဖြစ်တော့ဒီဝိညာဉ်စိတ်ဓာတ်ဒါကြောင့်မို့မိယဝတ္တယုတ်ရှိရတယ်မိယဝတ္တယုတ်ရှိမှဖြစ်တယ်အဲကြောင့်ဝတ္ထုပုရိဇာတာနေတာအဲ့ဒါဆိုရင်တော့ ပို့ပြီးနားလဲသဘောပေါက်တော့အဲဒီဟာတွေကဘုဒ္ဓယုတ်တွေဟုတ်လားဘုဒ္ဓယုတ်တွေကရှေးဥစွာကြုံတင်ဖြစ်ပြီးမိပြီးမှဒီဝိညာဉ်စိတ်တွေဖြစ်တဲ့နေရာဝိပယုတ်တာသူတို့ချင်းချင်းဟုတ်လားအတူတူကတော့ဖြစ်နေမယ်ရောနှောပြီးဖြစ်သလားမဖြစ်ဘူးเนาะအဲ့ဒါကိုပြောချင်တယ်စကုပဒါရဝုထုယုံနဲ့စကုဝိညာဉ်စီရောနှောမဖြစ်ဘူးသိတာမယ် သောတာပတ္တာကိုထူယုံတဲ့အနတ်ကြာသိစေရောတော့မဖြစ်ဘူးသူကသူတိတံဖြစ်တာအဲ့ဒါလေးအဲ့ဒီမဆုလေးပြောချင်တာဘူးနော်မပြောရောတော့ဒါကြောင့်အောက်ကဘုဒ္ဓယုတ်6ပါးနဲ့ဝိညာဉ်6ပါးတို့သည် ထိုသူအမိပြုရပစ္စည်းပြုစဖြစ်ကြတော့လေတခုနဲ့တခုနော်အတူတကွနော်ဒီကုဏမိပြီးဖြစ်နေကြတယ်ပေါ့နော်ဒီဒီဒီဘုရိဇာတဝုဒ္ဓပြုကြည်လိုက်နော်ဒီကြားလေးကြည်နော် သကုညင်စိတ်လေးအားပဲဖြစ်ပြီလေသကုတ္တယုံမိဖြစ်တယ်သောတော်မြင်နေရသောတော်တ္တယုံမိဖြစ်ဖြစ်ဒီလိုပြည့်စုံပြည့်စုံပါဖြစ်နေကြမယ်သူတို့တခုနှစ်ခုမရောဘူးရှင်တွဲမဖြစ်ဘူးနော်အဲ့ဒီလို ရှင်တွဲမဖြစ်ဘူးဟုတ်လားတပ္ပယုတ်တပါခွက်ချမြတခုတည်းဖြစ်ဖြစ်တမပြီးရောနှော့ပြီးဖြစ်နေတာမဟုတ်ဘူးဘုရုပ်6ပါးတတ္တဝိညာဉ်6ပါးအဲ့လိုတီးတန့်ဖြစ်နေကြတာဒါကိုပြောချင်တော့ဝေပြောတာနော် အဲ့လိုတိကဖြစ်နေကြတယ်။နော်ဝဋ္ဌာရမဏပုရိသတော်ဝိယုဒ္ဒဒါလီရောအဆက်ကြည့်မယ်နော်။ဝဋ္ဌာရမဏပုရိသတော်ဝိယုဒ္ဒအဲ့ဒါပါလဲဆိုဝဋ္ဌာရမဏပုရိသနဲ့ရှင်းပြကြည့်တိုင်းနော်မင်းအရိယဝတ္ထုရောအာယုမြေကိုဝိပဿနာ ရှုသောခန္ဓာ၎င်းဒါကတော့ခွန်ကြီးတို့ဝိပဿနာရှုမှုနဲ့အရိယဝတ္ထုရုပ်ကိုတာယာနေတဲ့ခန္ဓာကောင်ရှုမှတ်နေတဲ့ဝတ္ထုရုပ်ရှုမှတ်နေတဲ့အာယုံပေါ့နော်ရှုမှတ်နေတဲ့စိတ်အဲ့ဒါလေးတာယာနေတဲ့ခါကျတော့ ဘာဖြစ်လဲအဲ့ဒီဝိရိယကိုမိပြုပြီးတော့အဲ့တော့ဒီအရှုမှတ်တဲ့ခါကျတော့ကိုမစိတ်အောင်နဲ့ကပ်သွားနေတာယာတတ်တယ်သူကရှုမှတ်တယ်ဆိုတာဒီလောဘဖြစ်ဖို့ရှုတာမှမဟုတ်ဘူးဒီတဘာဝတွေသိအောင်ရှုတာတဘာဝတွေကပေါ်ပြီးပြောက်ဖြစ်ဖြစ်ပြက်နေသသဘောဒုက္ခသဘောနတ္တသဘောမြင်အောင်ရှုတာတချို့ကြဒီမစိတ်အောင်နဲ့ကပ်နေတဲ့ကတိတ်တာရတဲ့သဘောကြတယ်ဒါဓမ္မနာတိဓမ္မရာကခေါ်တယ်အဲ့ဒီလိုဖြစ်နေလဲ တရားမတက်ဘူးဝိပဿနာရှုတဲ့ဘုရားဒါသတိထားတယ်သူကတိတ်နူးညံ့တိတ်မွေးကိုကရှုမှလို့တော့ကောင်းနေတာကောင်းနေပေမဲ့လို့တရားမတက်ဘူးဘာဖြစ်လို့လဲဆိုဒီဟာပေါ်မှာသူကတာယာနှစ်တက်နေတာတရားရှုတယ်ဆိုတာဒီတရားတွေပေါ်ပြီးပြောဖြစ်ဖြစ်ဖြစ်အနိစ္စသဘောမမြင်အောင်ဒုက္ခသဘောမမြင်အောင်အနတ္တသဘောမမြင်အောင်ရှုမှဒုက္ခသဘောမျိုးမြင်မှတဏှာခွာမှာပေါ့ကိုကตายရပြီးမှတ်နေတဲ့အခါကျဘယ်တရားတက်တော့ဒါကိုပြောနေ အဲ့လိုဖြစ်လာတဲ့ခါကျတော့တဲ့တရားဥဒ္ဓမိမိမိပြပြအာယုမြုပ်ဖြစ်နေတော့မနောဝဆံကာမဇော29တရားယော7ပါးဆိုတဲ့မနောဝိညာဉ်စိတ်နဲ့အိတ်တမေဇယကိုယ်စားဝိရဒီ3ပါးအပမညာခြင်းနဲ့စိတ္တိ44ပါးတို့ဟာတံမြုပ်သောသဘောမျိုးရှင်တွဲမနေပဲနဲ့ဟုတ်လားတိတံပေါ့ဘုဒ္ဓတော်မလားဘုဒ္ဓဆရာတော်ဝိပယတတတ္တိဖြင့်ကျေစုပြုနေတယ်ဒီလိုမှတ်ထားမယ်နော်။ဒါနေ့နေ့ ပြောတာတော်တော်များပါနော်ဒီခက်ခက်နဲ့နေတဲ့တရားတွေကောင်းတဲ့မှာတားရိုက်ဆိုရင်တော့ဝင်မှာမဟုတ်အဲဒီလောက်နဲ့တော်ကြမယ်နော်ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံကြပါလို့ရှင်ဖျား။သာဓုသာဓုသာဓုပါဖျား။